အလုံးမင်္ဂလာပါမင်္ဂလာရှိသောနေ့တင်နဲ့မင်္ဂလာရှိသောနေ့တင်ဖြစ်ကြပါစေအလုံးရှင်လန်းချမ်းမြေ့ကြပါစေအနန္တော အနန္တငါးပါးကိုဥခတ်၍ဆရာတော်ကိုမေတ္တာပို့ကာရဝပြုကြပါစို့ဘုဒ္ဓဂုဏော အနန္တောဓမ္မဂုဏောအနန္တောတန်ခဂုဏောအနန္တောမာတာပိတုဂုဏောအနန္တော အာစရိယဂုဏော အနန္တောအနန္တောအနန္တငါးပါးကိုရှိခိုးပါ၏ဆရာတော်ရှင်သူမြတ်ဗျာတပည့်တို့နှင့်တို့နှင့်ဝိရတရဝါပေါင်းတို့သည် အဝိယဟွန်တုဘေးရန်ကင်းကြပါစေ အပြအပြပစ္စာဟွန်တုစိတ်ဆင်းရဲကင်းကြပါစေအနိကာဟွန်တုကိုယ်ဆင်းရဲကင်းကြပါစေဒုက္ခိအတ္တနာ ပရိဟာရတုကြကြမမချမ်းသာဖြင့်မိမိတို့ခန္ဓာဝင်ကို သာသနာဝင်ကို ဆောင်ရွက်နိုင်ကြပါစေဒုက္ခမှုစံတူစင်းရဲဒုက္ခမှလွတ်မြောက်ကြပါစေယထာလထသမ္မတိသောမဝိကစ္စံတူရှိပြီးသောစီစဉ်ချမ်းသာမှမြေရောကြပါစေနှင့်ကမ္မတကာကန္တာလင်ကိုပိုင်ဥစ္စာရှိကြကုန်၏ဆရာတော်ရှင်သူမြတ်ဗျာဆရာတော်ဘေးရန်ကင်းပါစေစိတ်ဆင်းရဲကင်းပါစေကိုယ်ဆင်းရဲကင်းပါစေကြကြမှာမှာ ချမ်းသာပြီးခန္ဓာဝင်ကိုသာသနာဝင်ကို မျက်ဆောင်နေပါစေဆရာတော်ဓမ္မမြတ်ဗုဒ္ဓ၏တရားတော်များကိုသင်ယူလေ့ကျင့်ဝင်ရသည့်အတွက်အထူးကျေးဇူးကြီးများရှင်ပါအားတပည့်တော်တို့သည်မြတ်ဗုဒ္ဓ၏တရားများကိုယူသည်လေးစားစွာလေ့ကျင့်အားထုတ်ပါပြီရှင်ဗျာအခုနခုနိုင်ထွက်ပြီးတိုင်းဖြစ်တဲ့အတွက်ဥပုပ်ဒီလိုက်ကြမယ်နော်အလုံးလိုက်ဆုံးမယ် अहं बन्धि अहं बन्धि इन्द्रनीनतः इन्द्रिनतः अठिङ्गदमनगडम् अठिङ्गदमगडम् उपोदठादीलम् उपोदठादीलम् कटवा कटवा ယာမဝဒာမိတံဝရိသအဘဗဒေဝရှင်ဖေယနမောတတဗကောတောရာတောသမ္မာသမ္ဗုဒ္ဓတနမောတတဗကဝတောအရဟတောသမ္မာသမ္ဗုဒ္ဓတနမောတတဗကဝတောအရဟတောသမ္မာသမ္ဗုဒ္ဓတနမောတတဗကဝတောအရဟတောသမ္မာသမ္ဗုဒ္ဓတ ဗုဒ္ဓံတရဏံကိသာမိဓမ္မံတရဏံကိသာမိသံဃံတရဏံကိသာမိဗုဒ္ဓံတရဏံကိသာမိဓမ္မံတရဏံကိသာမိသံဃံတရဏံကိသာမိဒုတိယမိဗုဒ္ဓံတရဏံကိသာမိဒုတိယမိဓမ္မံတရဏံကိသာမိဒုတိယမိသံဃံတရဏံကိသာမိတတိယမိဗုဒ္ဓံတရဏံကိသာမိ တတယမိဓမ္မံတရဏဂစ္ဆာမိတတယမိတံဃံတရဏဂစ္ဆာမိတရဏဂမနံပရိဘုံနံအဘဗတိပါရှင်ဖေယအာနာတိပါဒာဝိရမတိတိခာပဒံသမာရိယာမိပါဏာတိပါဒာဝိရမ သိက္ခာပရံသမာရိယာမိအဒေနာဒါနာဝေရမဏိသိက္ခာပရံသမာရိယာမိအဒေနာဒါနာဝေရမဏိသိက္ခာပရံသမာရိယာမိ အဗျမစရိယာဝေရမဏိတိက္ခာပဒံတမာရိယာမိအဗျမစရိယာဝေရမဏိတိက္ခာပဒံတမာရိယာမိမုဒဝါဒဝေရမဏိတိက္ခာပဒံတမာရိယာမိမုဒဝါဒဝေရမဏိတိက္ခာပဒံတမာရိယာမိသုရာမိရိယာမေဇာပမာရဌာနာဝေရမဏိတိက္ခာပဒံတမာရိယာမိဒုရမေရိယမစ္ဆပမဏဌာနာဝေရမဏိတိက္ခာပဒံတမာရိယာ ယာမိဤကာလဘောဇနာဝေရမဏိတေခာပဒံသမာရိယာမိဤကာလဘောဇနာဝေရမဏိတေခာပဒံသမာရိယာမိနေသာနေသာဂီတာဂီတာဝါရိနာဝါရိတာဝိတုကဝိတုကနတနာတတနာမာလာကန္တာမာလာကန္တာဝိလေပနာဝိလေပနာ ဒါရဏဒါရဏမန္တနာမန္တနာဝိဝဒနာဌာနာဝေရမဏိတိတ်္ခာပဒံသမာရိယာမိဝိဝဒနာဌာနာဝေရမဏိတိတ်္ခာပဒံသမာရိယာမိဥ္စာတေနာမဟာတေနာဝိရမဏိတိတ်္ခာပဒံသမာရိယာမိဥ္စာတေနာမဟာတေနာဝေရမဏိတိတ်္ခာပဒံသမာရိယာမိ ဣဒံမေသီလံဣဒံမေသီလံနိဗ္ဗာနတ္တနိဗ္ဗာနတ္တပစ္စယောပစ္စယောဟောတုဟောတုအပမဒေနတမရိကအဘဗန္ဒီပါရှင်ဖေဟာအဲနှစ်တကူမှာဘုန်းတို့မနေ့အာယုန်တဲ့ခုနှစ်နှစ်ဘုရားရှိခိုးလေဒီဆရာတော်ရဲ့ခုနှစ်နှစ်ဘုရားရှိခိုးစာမျက်နှာနံပါတ်6ဘုရားရှိခိုးမယ်နော် သာရဏနံပါတ်6ပထမဆုံးနမောတတသုံးကောင်းအတူတူဆုံးမယ်ပြီးမှအဲဒီဆရာတော်ဘုရားကြီးရဲ့ဘုရားရှိခိုးရှိခိုးကြမယ်နော်အလုံးတူတူဆုံးမယ်နမောတတဘဂဝါတောအာတောသမ္မာသမ္ဗုဒ္ဓနမောတတဘဂဝါတော အရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တသုံးလူရှင်ပင်ရှင်ပင်ကျွန်းထိတ်တွင်စက်ကြောင်စက်ကြောဝလာနဗျမာရုညာယုံစုတောင်းပန်မှုကြောင့် ယရုဒုနဂုရှင်ရှင်ဆိုသည်ဝါစုလပြီကျွဲမင်းနေဝဲချမ်းမြေကြည်ပြူတရေယူသည်နတ်လူငိမ့်ဖို့ကင်ပါကိုတတိယယူကဆေလကြသောအာတကိ68ကျော်သောလပြီတောညာနေဝဲ ချမ်းမြေဆုံးစီသုံးမဏီလုံးနီ၌နိုင်လိုက်စုဘွားတော်မူသည်နတ်လူအောင်မြို့နမကိုဘွားမြင်မြင်မြောက်သော16နှစ်ရွယ်ပြုနုနေ၌သုံးသွဲရွှေနံသိမ့်မြန်ပြီးလေ73နှစ်လျေဘုံနှစ်လျံလူစံတော်မူ၍ ဝေမူနုနုဖြူ29ဝေလေးမျိုးနမိတ်နတ်ပြဟိကြောင့်ရွှေစိတ်ညိုညင်းတောင်းဝေကဝါဇူလပြီယာမင်းနေဝေချမ်းမြေကိုတော်ရလုံသည်စိုးမြိုင်ပင်ရိတ်ခံပါကိုတော်ရတော်ရမြိုင်ဘောချောင်းနေပြော၍ ဟာတော်တဘုံပွင့်ခြင်းကျုံကကစုံလာပြီရှင်မင်းဒီဝဲမြေပမေပလင်ပွေတဲ့ရွှေညောင်တော်ကြီးပိတ်တန်ထိနေမကြီးဒီဗျူနေတော်မူလေယံမြူခပင်အမိုက်တင်းကို အရှင်ဘေဖြောင်းအလင်းပေါက်ကထွန်းတောက်ဖုံးတော်တော်ရောဒီရောဒီလုံးဘောလူတို့ငြိမ်းပါကိုဘုရားဖြစ်ခါမိဂရာတုစကြာရွှေဖာဖြန့်ချီသွား၍ငါဘာဝေကြီးဆုံးဤအဟိတဘောင်းတိုင်ပေါင်းမှာသံယောကလနဗျမအာ ဝါလူလာပြီစနေနေ့ဝဲတွေ့ကြည်လျာတဲ့ဓမ္မစကိုမိဝဲတွေ့ပြဟောပေါ်ကြသည်တရားနာစီရှင်တယ်ကိုတရားနာစီစောရှင်လေကသုံးမီဘုံတိုင်းတသောင်းတိုင်းဝဲထိုက်တိုင်တူနာလူမြမ တတဝါကိုခေမတောင်းသူအောင်ကရုအောင်ကရုပြေဆုံးအောင်ဘုရားဝါလီဝါလီဇငါတေကာ80ဆုံးပြီးကျွဲပါယာတိရှိတကေဝေနေမတိုင်းစန္ဒိုင်ယုကုတိနာယောအင်းဆုံး၌ကဆုံလာပြီးအင်္ဂါနိဝေ ချမ်းမြေနေဘူးစံတော်မူသည်ဝမ်းစုတောင်းလို့တော်ရဘူးနေဝမ်းစံကြီးရှုမိတ်တာသင်ကြီးရွှေရွှေတော်အလောင်းတော်ကိုထိုယောကသောလာစုံကြုံ၍ အလုံးနိဝေကလုံးနိဝေခုမေမနောဓာတုသောလိတေသောဉာဏ်သောဉာဏ်စေသံကျေဓမေစေလျံတဲ့ကောရောမိဘူးသောတိဓမ္မရောဓမ္မရောရှိစိတ်တွင်နေကိုထိုခုနှစ်နှစ်သာချမ်းမြေကို ဆွေမြေကိုတန်ချိန်မြေကိုဆွေမြေဆွေစိတ်ကြည်ပြုအာယုံယူလေလုံးလူနတ်မြတ်ထက်မြတ်သာဘုရောဖြာဖြာကိုသုံးပါမွန်စွာဝန္ဒနာဖြင့်တရာဖြူဖြူကျွန်းရှိခိုးသည်ကောင်းကျိုးခတ်သိမ့်ကျွယ်စီသောအဆုံးဘဝတံပြိုင်ကလည်းပညာရာဓမ္မနိ ပညာကြောကြလူများကိုတရားစီကြီးချိန်ချိန်တည်၍မိစေတရံညေယမန္တိနိဗ္ဗာန်အောင်မြတ်အောင်မြို့ရောက်စီတော်သုံးလူတထမြတ်တရားနှင့်ရှစ်ပါးတန်ကယရနာကိုတရာယူကျလက်စုံမူ၍ရှ िख ောပါယဤပုံညကြောင့် ဣဒမျက်မြင်ဘဝတွင်လေကင်းစဉ်အနေကောင်းကျိုးကျွယ်လေဆေရာနီပါမီနေဆေလီပုံညမြတ်တပါလေနေစာရှင်ပြူနေစဉ်နေစဉ်တို့သည်သဇူကြာမြင်ရှိစီသောဘဝတံဖြစ်တုံပြန်လေ နိဒံဘေရှစ်သွဲရပြည့်အင်းတုံလိ၍ပြင်းချင်းမြတ်စွာသာသနာလင်ရောဝါထိန်လင်းပညာတမှုသူကောင်းနတ်ကောင်းဝါကောင်းနဲ့ညွန်ညောင်းတည်းဤရိတ်နေ၍စီလေမျိုးလေတကူကျွယ်သည်လာနေတွန်းတင်ပါစီတော် အတိလိမ္မာဉာဏ်ပညာနှင့်သတ္တာသီလတုတ္တပိဖြူဂုံတကူလေအမျိုးလေးဘောတရင်ကျော်လေသူရောလုံးသုံးတရားတရားအမလိုက်ဇယိုက်စင်ဖြူအလူရေးစေလက်နဲ့မကွာပြပြဥဘုံမယုတ်ဥစာလေးပါပြမစု ရောရှင်စေဝသည်ကုသိုလ်ကိုလုံးထွင်စေသောပရမယမင်းကံကိုပင်ဝဲမာအင်မစေအောင်ပွဲလီ၍ခိစာဒီလုံးတိတ်တိတ်ချုံနေရွှေဘုံဆိုင်သူဝင်တော်မူသောလောလူတခင်မိတိရှင်ကိုမျက်မြင်ဖူး၍ အထူးကြီးညိုဘုန်းရိပ်ကိုသည်မေဖို့နိဗ္ဗာန်ရောက်စေတော်သုံးလူထွတ်သုံးလူထွတ်ထားမြတ်တရားနေရှိပါတော်ကအရိယာအာယေရနာမှုရွာသွန်းပြု၍ကိုယ်ဝါကြောက်ဆုံးကိုရကုန်အာယုကြည်ကြည်နှုတ်ရှာမြူ၍ ကြည်နူးစွာစွာရှိခိုးရသည်ဘုံညာကုတုအဖို့ကိုလည်းဝိမိနှင့်အာဂိစရာမြတ်တကာကတတဝါမြာမြာနတုအားလေယာညာပါစီအမြဝေမီကောင်းဖေတာတုဟောဒီတော်မေတ္တာပို့မယ်သာမဏေ78 သာမဏေ78မေတ္တာတော့ရောက်ပါပြီအလုံးရပြီးသားပါအတူဆုံးနဲ့လုံးစုံများစွာတတဝါတဝါချမ်းသာကိုစိတ်ရဲပါစေဘုရားယံမိကင်းစင်ဝေးရည်ရပါ ယောက်ျားယောက်ျားနေရများစွာတတ္တဝါချမ်းသာကိုယ်စိတ်ရပါစေဥပယံတိကင်းစင်ဝေနေရပါစေမြင်ရမမြင်နေရများစွာတတ္တဝါချမ်းသာကိုယ်စိတ်ရပါစေဥပယံတိကင်းစင်ဝေနေရပါစေ ဝေနီနတိမြာစွာတတဝါချမ်းသာကိုစေရပါ၏နုဘယံမိကိစင်ဝေနီရပါစေဘောဇတ်ဆုံးမဆုံးမြာစွာတတဝါချမ်းသာကိုစေမြဲပါစေဥပယံမိကိစင်ဝေနီရပါစေ ရှိတုလတုယကန္နာသတ္တဝါချမ်းသာကိုစေမြဲပါစေဥပယံပိကိစေဝိငြိမ်းကြပါစေဒီငလတုယကန္နာသတ္တဝါချမ်းသာကိုစေမြဲပါစေဥပယံပိကိစေဝိငြိမ်းကြပါစေ စုကြောလတုံယခန္ဓာတတဝါချမ်းသာကိုစေမြဲပါစေဥပယံပိကင်းစင်ဝေငြိမ်းကြပါစေလူတတကိုလူအချင်းချင်းလက်ပါချင်းငြိမ်းရှင်ကြပါစေ ခြင်းသေးခြင်းအချင်းချင်းရင်းစင်ကြပါစေဆင်းရဲလူချင်းချင်းချင်းရင်းစင်ကြပါစေတတ်တော်ရအာရုံပြုမယ်တတ်တော်ချင်းချင်းလက်ပါချင်းကင်းရှင်းကြပါစေထင်သေးခြင်းချင်းချင်းကင်းရှင်းကြပါစေဆင်းရဲလူချင်းအချင်းချင်းကင်းရှင်းကြပါစေ အောက်သွားမယ်ခြေမရှိပါတတ္တဝါချမ်းသာကိုစေရပါစေဘုရားယံဝေဖြစ်စဉ်ဝေညီကြပါစေခြေထောင်ရှိပါတတ္တဝါချမ်းသာကိုစေရပါစေဘုရားယံဝေဖြစ်စဉ်ဝေညီကြပါစေခြေလေးကြောင်ရှိပါတတ္တဝါချမ်းသာကိုစေရပါစေ ဝါယံဒီကိစ္စင်ဝေပြေကြပါစေေမြာကြီးရှိပါတတ္တဝါချမ်းသာကိုစေမြဲပါစေဝါယံဒီကိစ္စင်ဝေပြေကြပါစေသာဓုသာဓုသာဓုအဲဘုန်းကြီးဒီစံဒီအနေမှာလည်း တရားကြီးပွားများအထောက်ကြနှစ်သက်ကူးတာပေါ့ဗျာတရားလေးထိုင်ကြမယ်နော်တရားမထိုင်ခင်စနစ်ကြဖြစ်အောင်ပြိကံလေးတွေလောက်ဒီနေ့နှစ်သက်ရောက်လာပြီးနေ့ဟောင်းမှာပြောမှဆိုမှပြစ်မှာကရှင်ဖရာရှိမှရာဇာနာနာစိတ်တရားလေးနဲ့နဲ့ထတောင်းမှလည်းနော်ပြီးခဲ့တဲ့နှစ်ကဒီမှာတော့ဘုန်းကြီးတို့ကဘဝတန်တရားဆက်ဆက်မှာဘဝပေါင်းများစွာနေပြီးတော့တခြား ဖြစ်ခဲ့ဈာဘာသာဖြစ်ခဲ့သူကပြမပုခ္ခဖို့ဝင်မလေးအဲကြောင့်မို့အရင်တကာကြီးပြီးခဲ့တဲ့ဟာကြီးကိုပြမပြောမှရှိခဲ့တာကြီးဖះရှိမှလေးလေးနက်နက်ထားတောင်းပါမယ်အားလုံးလိုက်ဆုံးမယ် အရှင်ဘုရားအရှင်ဘုရားတပည့်တော်သည်တပည့်တော်သည်ဘောဟတန်တရားဆက်စမဆာ၍ဘောဟတန်တရားဆက်စမဆာ၍ယနေ့ချိန်ထိယနေ့ချိန်ထိဘုရားတရားတန်ခါဘုရားတရားတန်ခါ ရဏသုံးပါရဏသုံးပါမိဘဆရာသမားမိဘဆရာသမားပညာရှိအရိယာသူတော်ကောင်းများကိုပညာရှိအရိယာသူတော်ကောင်းများကိုကာယကံကာယကံဝစီကံဝစီကံမနောကံတို့ဖြင့်မနောကံတို့ဖြင့်မြမကျุလူမိခဲ့လျင်မြမကျุလူမိခဲ့လျင်ခွလွတ်ပါယံခွလွတ်ပါယံတောင်းပါအပါတိရှင်ပေယံတောင်းပါအပါတိ သည်ရှင်ဘုရားဆန်းတရဆို၃ကောင်းလောက်ခတော်မယ်နော်ပြန်ဆုံးမယ်ရှင်ဘုရားရှင်ဘုရားတပည့်တော်သည်ဘဝတန်တရားဆက်ဆက်မဆာကြီးယနေ့ချိန်ထိဘုရားတရားတန်ခါယနာသုံးပါးမိဘဆရာသမားဉာဏ်ရှိအရိယာသူတော်ကောင်းများကိုကာယကံဝစီကံမနောကံတို့ဖြင့် ယမကျူးလွန်မိခဲ့လျင်ခွလွတ်ပါရန်တောင်းပန်အပ်ပါသည်ရှင်ဘုရားနောက်တစ်ခါရှင်ဘုရားတပည့်တော်ဒီဘဝတန်တရားဆက်ဆက်မှစ၍ယနေ့ချိန်ထိဘုရားတရားတန်ခါယနာသုံးပါးဤဝဆရာသမားပညာရှိအရိယာသူတော်ကောင်းများကို ကာယကံဝစီကံမနောကံတို့ဖြင့်မြမကျူမီကလည်းရှိသောလောဘယတောင်းပါပါသည်ရှင်ဗျာလေးလေးနဲ့လက်ထားပြီးကြောလိုက်နော်ပြီးမှဘုန်းကြီးတို့တွေဖရာရဲ့တရားရဲ့တန်ခါရဲ့ဒီဖရာတရားတန်ခါရဲ့မေတ္တာတော့အောက်ကရုဏာတော့အောက်မှာတရားအထွေအမြဲတမ်းကောင်းတယ် အဲကြောင့်ဘုရားနဲ့တကွကံကြမ်းစရာလေးအကြရအောင်အလုံးလိုက်ဆိုအရှင်ဘုရားတပည့်တော်ဒီဘုရားတရားထုနေသည့်ချိန်ကာလတွင်၌တပည့်တော်ဤအသက်နှင့်ခန္ဓာကိုယ်ကိုမြတ်စွာဘုရားအား၎င်းကံတန်ဆရာ၎င်းအနင်းပါဤရှင်ဘုရားခံရပါဗျာ။ဟိုနဲ့တင့်တော်တဲ့ ဣရိယာပုတ်သင့်တော်တဲ့အနေထားနဲ့ထိုင်နိုင်ပါပြီဟာလီမမထခေါင်းလေးမမထအဲလေးနှစ်ဖက်ထက်ဘုန်းကြီးတို့ဘုရားကုံတော်စပွားမယ်ဘုရားကုံတော်ပွားရောက်ဘုရားကိုယ်ရမိတ်တာစိတ်ကြည်လင်စေတယ်ထက်ကရများတော့စိတ်တွေရှင်လန်းတဲ့တက်ကြွတယ်ဒီလိုပြောတာ တော့သူကတော့ကုံတော်ပွားမယ်နော်သူကတော့ကုံတော်လေးပွားမယ်သူကတော့ဒီပင်ကနာမြတ်စွာဘုရား၏ခြေတော်ရင်မှာဆောင်၏ဗောဓိမာနံထီအောင်ပါရမီဖြည့်အားကောင်းစွာကြွားတော်တော်မူသောမြတ်စွာဘုရားဘုရားစကားသာတော့စိတ်မငြိမ်ပါဆိုလို့ရုပ်ပါတဆူကိုကြည်ညိုတဲ့ရုပ်ပါတဆူအာယုံပြော မန္တလေးသူမန္တလေးသားတွေဆိုရင်တော့မာမြောင်းမှုတွေဖျားကြီးရှိတာပေါ့ရန်ကုန်သူရန်ကုန်သားတွေကတော့ရွှေတကုံဖျားမှရှိတဲ့ရောပွားတဆုအာရုံပြုသူကတော်ဒီပင်ကရာမြတ်စွာဘုရား၏ခြေတော်ရင်မစာရီဘောရီမန္တန်ထီအောင်ပါရမီဖြည့်ရာကောင်းစွာကြွားတော်မူသောမြတ်စွာဘုရားသူကတော်အတိပ္ပယ်၅မျိုးရှိတယ်၃မျိုးကအရင်ကပွားပြီးသွားတယ် သူကတော်ဒီမင်္ဂလာမြတ်စွာဘုရား၏ခြေတော်၏မှာစာ၍ဗောဓိမာနံထီအောင်ပါရမီဖြည့်အောင်ကောင်းစွာကြွားတော်တော်မူသောမြတ်စွာဘုရားဉာဏ်နဲ့လည်းဆင်ញင်ရတယ်နော်ဘုရားဆိုဘယ်လိုပုံကုမျိုးပါလားဆိုဉာဏ်နဲ့ဆင်ញင်ကြည့်အောင်မြတ်စွာဘုရား ဒီပင်လာမြတ်စွာဘုရားခြေကောင်းရင်သူမိလာရှင်ရသေးဘွားမှာဘုရားစုပန်မှာဘုရားစုပန်တဲ့ချိန်ကနေစခုချက်ရင်ဘုရားဖြစ်တော်မလို့ခံစားရပြီးပါရမီ10ပါးအကျင့်10ပါးအကျယ်30ဆွန်ကြီးကြီး9ပါးဘုရားမဖြစ်မချင်းပေါ့ဘောရီမာနိုင်အခုဘုရားဖြစ်တဲ့ဘုရားဖြစ်မဲ့ဘောရီညောင်မင်းအောင်ရောက်သည့်တိုင်အောင်ပါရမီတွေဆက်တိုက်ဖြည့်သွားတယ်နောက်ဆုံးဘဝမှာတော့ပါရမီဖြည့်ရတယ် နောက်ဆုံးဘဝကျကျင့်စဉ်နဲ့ကျင့်ရတော့ဒုက္ခဇရာတွေတော့ထွက်ပြီးကျင့်ရပါရမီ7ပါးပါရမီ7ပါးလှူတဲ့တန်းတဲ့နေရာမှာသူများအကျိုးအတွက်ကြည်လှူတဲ့ကိုယ်အတွက်ကြည်မလှူကိုယ်အတွက်မလှူဘူးသီလဆောက်တည်တဲ့နေရာလည်းဒီတိုင်းပဲနိခမတော်တောင်းနဲ့ထွက်ပြီးတော့ထွက်ကျင်တာမျိုးချင်းရဟဝတ္တာမျိုးပေါ့ပညာပါရမီအသိဉာဏ်ပညာတွေ ဝိပဿနာပညာတွေဖြစ်အောင်အထောက်ကြရဝိရိယပါရမီကိုယ်စွာညစွာဝိရိယ၃မျိုးမြော့ထားပါထာမဝါစိတ်စွာကိုယ်ဆောင်ဝါအပြီလုံးပြီးတော့နောက်ဝိရိယစွာတစ်မျိုးကတော့ဆွဲဆွဲမြဲမြဲပေါ့လေလောက်ရတယ်အဲ့ဒီဝိရိယတစ်မျိုးလည်းရှိသေးတယ်နောက်ဝိရိယတစ်မျိုးကတော့ကိုယ်လုပ်တဲ့လုပ်ငန်းမပြီးမချင်းနောက်ဆွဲ နောက်မဆုတ်တန်းလောက်တာပေါ့လေဇွမ်းမလျှော့လောက်ပါဠိလိုပြောဗြဟ္မာထာမဝါကိုဆောင်းညံဆောင်းနဲ့စိတ်ဆွမ်းနဲ့ပြီးလောက်တာဒန္လပရကမောဆွဆွမြဲမြဲစူးစားတုံးကျိုးကအခုအခုဒီနေ့လောက်လိုက်နောက်ရမလောက်လိုက်ကောင်းရိုးမိလို့လောက်တကလောက်လိုက်မလောက်တကများအနိခိတတူတော်ကိုလိုချင်တဲ့ပန်းနဲ့မရောက်ချင်းဘယ်တော့မှနောက်မဆုတ်အဲဝိရိယပါမီလဲစူးစားတယ်တိခံ တရားထုတ်တယ်သီလပြည့်စုံတမာရီကျင့်စဉ်ပညာကျင့်စဉ်တိခဏနိုင်မှကျင့်တယ်တိမခဏနိုင်ကျင့်တယ်ဒီပါရမီတွေလည်းဖြည့်ရပြီးတော့သစ္စာပါရမီသစ္စာပြုတဲ့ပါရမီတွေအများကြီးပဲဘုန်းတော်ဝတ္တဘုန်းကြီးတို့ဝတ္တတော်ဆိုလည်းဒါသစ္စာပါရမီကြောင်းပြောတာရဏတော်ဆိုလည်းသစ္စာပါရမီတွေဟောတာဒိဋ္ဌံပါရမီဆွဲဆွဲမြဲမြဲလောက်တာပေါ့နော်ဒိဋ္ဌာနဲ့လောက်အဲတရားစကားဝင်မဲ့ဆို ဝင်ပြအောင်လုပ်ရတော့ထိုင်မှတော့လည်းတဏှာကြီးဆိုတဏှာကြီးအဲမျိုးဒိဋ္ဌာနာတခြားကိစ္စဘာပေါ်ပေါ်ဘလောက်ခုဆိုတာမျိုးပေါ့ဥမေတ္တာမေတ္တာတရားတွေလည်းပေါ်ရတယ်မေတ္တာပါရမီလည်းကျင့်သုံးတယ်ဥပ္ပခါပါရမီလည်းကျင့်သုံးရတယ်အဲဒီပါရမီ7ပါးပေါ့မြတ်စွာဘုရားဒီပါရမီ7ပါးဒီပြင်ကလာမြတ်စွာဘုရားခြေတော်ရနေစပြီးတော့ဘောရိညောင်မရရောက်တည်ထံပါရမီတွေကိုဆက်တိုက်ဖြည့်ပြီးတော့ ဘုရားဖြစ်တော်မူတယ်လို့ဆိုလိုပါတယ်အဲ့မှာဆွန်ကြီး၅ပါးဆိုတော့မင်းစီစဉ်နေပေါ့နိုင်ငံတနေကအုပ်ဆိုရင်ပရိသတ်ရဲ့မင်းလို့ခေါ်တော့တက္ကပါလုံးအုပ်ဆိုရင်စကြမင်းကိုဒီစီစဉ်နေဆွန်လို့တယ်ဒါသမီးနော်ဒါတွေဆွန်လို့တယ်သားမယားဆွန်လို့တယ်အင်္ဂါကြီးငယ်ဆွန်လို့တယ်အသက်ဆွန်လို့တယ်ဒီဆွန်ကြီး၅ပါးလည်းကျင့်ရပါတယ်နောက် ပါရမီ7ပါးအကျင့်30အပြာ30လို့ခေါ်တယ်ဒါနဖြစ်ဖြစ်သီလဖြစ်ဖြစ်တစ်ခုတစ်ခုမှ30တစ်ခုတစ်ခုမှ3မျိုးကျင့်ရဥမာဒါနဆိုမေးလူတာမေးလူတော့အပြင်ဘက်ကဥစ္စာကြီးလူတာကိုဒါနပါရမီခေါ်တယ်သူများအတွက်ရည်ရွယ်လူတာကိုယ်အတွက်မရည်ရွယ်အောင် ကိုယ်ရင်ကစိတ်ပိုင်းနေလူတာကြဒါနဥပပါရမီကိုယ်ကလေးကြောက်ကံဒီမျက်လုံးနေ ဟောဒီတွေလူတာဒါဒါနာဥပပါဏအသက်ဆွန့်လူတာကဒါနာပရမတ္ထပါရမီအဲ့ဒီလို ဖြည့်ကျင့်ပြီးတော့ဖျားဖြစ်သွားသီလပါရမီသီလလည်းအဲ့လိုပဲဖြည့်ကျင့်တာပြင်မကဥစ္စာတွေစွန့်ပြီးသီလဆောက်တည်တာဒါသီလပါရမီခန္ဓာကိုယ်စိတ်ပိုင်းကိုစွန့်ပြီးသီလဆောက်တည်တယ်အင်းဒီ၅ပါးသီလဆောက်တည်ခြေတော့ဖြတ်မယ်ဆိုဖြတ်၊နှရွက်ဖြတ်မယ်ဆိုဖြတ် ဖြတ်ခံပြီးတော့သီလဆောက်တည်တာသီလပါရမီသီလဥပပါရမီပေါ့အသက်ကိုစုံကြီးတော့နော်ဒီမင်းဒီချင်းလေးမတိုင်မင်းတတ်မယ်ဆိုလဲသူကအသက်စွန့်ပြီးတော့ဒီသီလကိုဆောက်တည်ဒါကိုသီလပရမတ္တပါရမီတခြားတွေလည်းဒီတိုင်းပါဗျာအဲ့ဒီလိုပါရမီတွေပြည့်စုံကျင့်သွားလို့ဘုရားဖြစ်တာပြဒါဝိညာဉ်တွေကပေါ်လွင်အောင်ဆင်ခြင်ရ သူကတော်ဒီမင်္ဂလာမြတ်စွာဘုရား၏ခြေတော်ရင်းမှဆာရီဘောရိမာနအထီအောင်ပါရမီဖြည့်အောင်ကောင်းစွာကြွားတော်မူသောမြတ်စွာဘုရားသူကတော်ဒီပင်ကတော်မြတ်စွာဘုရား၏ခြေတော်ရင်းမှဇောဤဘောရိမာနံထီအောင်ပါရမီဖြည့်အောင်ကောင်းစွာကြွားတော်မူသောမြတ်စွာဘုရား နောက်တစ်ခုပွားရအောင်နော်သူကတော့စကား6ခုလူ၌ထွန်းလည်းနှခုံးမူသောအကျိုးရှိရာကိုပြောဆိုတော်မူလာသောမြတ်စွာဘုရားသူကတော့စကား6ခုလူ၌ထွန်းလည်းနှခုံးမူသောအကျိုးရှိရာကိုပြောဆိုတော်မူလာသောမြတ်စွာဘုရား6မျိုးလုံးမှတ်နေခံလိုက်ဘုန်းကြီးဘုရားပြောတဲ့မိန့်တော်မူတဲ့စကား2မျိုးပဲပြောမယ်နော်ဘုရားကစကားပြောတဲ့အခါတရားဟောတဲ့အခါမှန်လဲမှန်ရမယ် အကျိုးလည်းရှိရပြီးတော့သူများနာကြားလို့လည်းစကားမျိုးလည်းဖြစ်ရဒီလိုလည်းပြောဒီစကားလည်းပြောပါဟောမဲ့ပြောမဲ့စကားမှန်ရမယ်အကျိုးရှိရမယ်သူများနားထောင်ခြင်းတဲ့စိတ်လည်းရှိဒါမျိုးဒီစကားလည်းပြောပါလေနောက်တစ်မျိုးကျတော့မှန်လဲမှန်တယ်အကျိုးလည်းရှိတယ်သူများနားမထောင်လို့လည်းပဲအကျိုးရှိတဲ့အတွက်ပြောပါတယ် ဒီနှမျိုးပဲပြောတယ်ကြံတဲ့စကားတွေမပြောမှန်လဲမှန်ပဲရိုးလဲရှိမယ်သူများနားထောင်ညင်တဲ့စိတ်ရှိတဲ့စကားမျိုးပြောပါတယ်ချိုးစကားကြမှန်တယ်အကျိုးရှိတယ်သူများနားမထောင်မိမဲ့အကျိုးရှိတဲ့အတွက်ပြောပါတယ်သူကတော့စကား6ခုလူနိုင်ထုံးလည်းငကုံးကူသာအကျိုးရှိရာကိုပြောဆိုတော်မူတတ်သောမြတ်စွာဘုရား သူကဲတော်စကား၆ခုလူ၌ထုံးလည်နှကုံးမူသောအကျိုးရှိရာကိုပြောဆိုတော်မူတတ်သောမြတ်စွာဘုရား လောကဝိတုနောက်တစ်ခုပါအောင်မယ်နော်လောကဝိတုလောကသုံးပါးကိုသိမြင်တော်မူတတ်သောမြတ်စွာဘုရားလောကဝိတုလောကသုံးပါးကိုသိမြင်တော်မူသောမြတ်စွာဘုရား လူကြီးတွေကတော့ဒီလောက်ဆိုရပါတယ်ငယ်တဲ့လူတွေသိဉာဏ်ထက်တဲ့ပုဂ္ဂိုလ်ကြရင်တော့လောကဝိတု တတ္တလောကဩဃာတလောက သင်္ခါရလောကဟုဆိုသော လောကသုံးပါးကိုသိမြင်တော်မူသောမြတ်စွာဘုရားလောကဝိတုတတ္တလောကဩဃာတလောကသင်္ခါရလောကဟုလောကသုံးပါးကိုသိမြင်တော်မူသောမြတ်စွာဘုရားတတ္တလောကဆိုဘုန်းကြီးတို့သက်ရှိတတ္တဝါအလုံးဟာတတ္တလောကပါပဲလူတွေနတ်တွေပြမတွေတိရိစ္ဆာန်တွေအပယ်လေးပုံသားတွေ ဩဃာတလောကဆိုအဲ့ဒီတတ္တဝါတွေဖြစ်ရပုံပြီးရပုံပေါ့လူဘုံလူလောကအနဘုံနာလောကမေဘုံမေလောကပေါ့ဒါဩဃာတလောကလို့ခေါ်ပါတယ်သင်္ခါရတရားတွေဆိုအဲ့ဒီတတ္တဝါတွေရဲ့တဏ္ဍမှာဖြစ်တဲ့ယုတ်တရားနံတရားပေါ့ဟာပေါ်ပြီးပြောက်ဖြစ်ပြီးပြုပြင်ပြောင်းလဲနေတဲ့အတွက်သင်္ခါရလောကလို့ခေါ်ပါတယ်လောကီယုံနံတရားပေါင်းပေါ့ လောကဝိတုတတ္တလောကသင်္ခါရလောကဩကာသလောကဟုဆိုသောလောကသုံးပါးကိုသိမြင်တော်မူသောမြတ်စွာဘုရားဘုရားကုံတော်ကစိတ်ကြည်လင်စေတယ်။အဲကြောင့်ဝိသုဒ္ဓိမကတေချာမှားတာတဲ့။ကမ္မထာတစ်ခုလုံးမဲ့ကြရင်ဘုရားကုံတော်ယင်ပွားလိုက်ရတယ်။ဘုရားကုံတော်ယင်ပွားလို့စိတ်ကြည်လင်လာမှဉာဏ်နဲ့ကမ္မထာနဲ့ပွားဒီလိုဓာတ်ရိုက်ကိုမှားတာ။အထက်ကကျတော့နှစ်မျိုးပြောတယ် ယောဂနောဝါရဘုကစိတ္တတမ္ပတမ္ပဟန္တနာတာစိတ်တိထက်တန်ရှင်လန်းစီတယ်စိတ်တွေကစိတ်တက်ကြနေမယ်စိတ်တွေညစ်ညူးနေမယ်ဆိုရင်လည်းအထုတ်လို့မကောင်းဘူးမြတ်ဒါကြောင့်သူကဘုရားကုံတော်ပွားခိုင်းတယ်နောက်တစ်ခုဝိပဿနာအထုတ်တဲ့ပုဂ္ဂိုလ်ကြောင့်ဝိပဿနာထံဝိပဿနာအထုတ်တဲ့ကအထောက်အကူပြုတယ်စိတ်ကြည်မှ ဝိပဿနာလေးအထုတ်တော့အသိဉာဏ်ဖြစ်တဲ့စိတ်မကြည်လင်မဖြစ်ဘူးဗျအဲ့ဒီဟာလေးတော်တော်ကောင်းတယ်ထက္ကရာပြောတဲ့စကားကိုဘုရားဟောတဲ့စကားကိုဒါကြောင့်ဘုရားကုံတော်ကိုကြာကြာနာနာလေးပွားတယ်ုနဘုန်းကြီးတို့မေတ္တာပို့တာ အခုကရုဏာပုတ်ခြင်းတယ်နော်ဘာဖြစ်လို့လဲဆိုတော့ကမ္ဘာလောကကြီးမှာတကမ္ဘာလုံးခြုံပုံမှာတစ်ဆက်ကြောက်လို့ယောဂဆိုရင်နှိပ်စက်နေတော့ဒီယောဂဆိုရင်လွတ်ကြပါစေမေတ္တာပို့တာများတယ်ကရုဏာပို့တာနည်းတယ်ဒီတော့ကရုဏာပို့ခြင်းနဲ့အလုံးသတ္တဝါတွေခြုံဖို့အလုံးသောတ attva တွေဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေဖြစ်နေတဲ့ဆင်းရဲဒုက္ခယောဂ ဇိုးကြီးမှာလွတ်မြောက်ပါစေ။စာရည်စာငမ်းဖို့ခေါ်ပါရစာရည်စာဘေးဇိုးကြီးမှာလွတ်မြောက်ကြပါစေ။လက်နဲ့မျိုးစုကြောင့်ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်လည်းဒီဆင်းရဲဒုက္ခဘေးမှာလွတ်မြောက်ကြပါစေလို့ဒီလိုမေတ္တာပို့တော့မှာ။အလုံးသောတ attva တွေဆင်းရဲဒုက္ခမှာလွတ်မြောက်ကြပါစေ။ အလုံးသောတတ္တဝါတွေဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေဒီလိုကရုဏာထားတဲ့အခါကျဆင်းရဲဒုက္ခလွတ်မြောက်လာလည်းရင်းတယ်မလွတ်မြောက်လာလည်းပြင်းဒါပေမဲ့ကိုယ်စိတ်ထဲမှာလည်းလွတ်မြောက်လို့လည်းစိတ်ရှိနေဒါကရုဏာပွားတာပါပဲညာဆိုဆင်းရဲဒုက္ခရောက်တဲ့ပုဂ္ဂိုလ်တွေနေကြတဲ့ပုဂ္ဂိုလ်တွေဒီလိုပုဂ္ဂိုလ်တွေအာယုံပြုပြီးပွားရတယ် အနပံဖြမေစုတရား၄ပါးလို့ဖွားမယ်နော်ပြီးတော့မုရိတာပွားမယ်မုရိတာဆိုတော့ပညာရေးကျမ်းမာရေးလူမှုရေးစသဖြင့်တစ်ခုခုအောင်မြင်နေတဲ့ပုဂ္ဂိုလ်အောင်မြင်နေတဲ့ပုဂ္ဂိုလ်တွေ့လာရင်မုရိတာပွားရတယ်မပွားတာရင်လုံးလုံးနေတဲ့အကုသိုလ်ဖြစ်တတ်တယ်ဒီမုရိတာတရားက လွယ်လွယ်ကူကူနဲ့ကုသိုလ်ဖြစ်တတ်တယ်လို့လွယ်လွယ်ကူကူနဲ့လည်းအကုသိုလ်ဖြစ်တတ်တယ်စိတ်ရဲ့တပ္ပဝါဒါကြောင့်ဘုရားကလွယ်လွယ်ကူနဲ့ကုသိုလ်ဖြစ်အောင်လို့စိတ်ထားတွေပြောင်းလဲပြီးတော့ပညာရေးစီးပွားရေးလူမှုရေးနိုင်ငံရေးစာရေးလည်းကိုယ်ကိုအောင်မြင်နေတဲ့ပုံကောင်များမုရိတာပွားလိုက်ပါအဲ့လိုလည်းပွားမယ်နော် အာလုံးသောတတ္တဝါတွေရရှိပြီးသော စီစဉ်ချမ်းသာမှာမဆုတ်ရုပ်ပဲ ပြည့်စုံမြဲပြည့်စုံကြပါစေချမ်းသာမြဲချမ်းသာကြပါစေအလုံးသောတတ္တဝါတွေရရှိမိသောစည်းစိမ်ချမ်းသာမှမဆုံးရုပ်ပဲပြည့်စုံမြဲပြည့်စုံကြပါစေချမ်းသာမြဲချမ်းသာကြပါစေနှစ်သက်ကူဆိုပြမစုံတရား၄ပါးလုံးပေါအောင်ပွားလို့ခုနကမေတ္တာပေါင်းခဲ့ပြီးဖြစ်လို့ ကရုဏာမုဒိတာအာလုံးသောတတ္တဝါတွေရှားရှိပြီးသောစည်းစိမ်ချမ်းသာမှမဆုံးရုပ်ပဲပြည်စုံမြဲပြည်စုံကြပါစေချမ်းသာမြဲချမ်းသာကြပါစေအလုံးသောတတ္တဝါတွေရရှိပြီးသောစည်းစိမ်ချမ်းသာမှမဆုံးရုပ်ပဲပြည်စုံမြဲပြည်စုံကြပါစေချမ်းသာမြဲချမ်းသာကြပါစေ။ နော်ဥပေက္ခလည်းပွားမယ်နော်ဥပေက္ခကျတော့ဘယ်လိုပုံကုမျိုးပွားလဲဆိုလူဆိုးလူမိုက်တွေပေါ့ဗျအသိဉာဏ်မရှိတဲ့ပုံကုတွေဥပေက္ခပွားဥပေက္ခဆိုဘုန်းကြီးတို့ဗမာဥပေက္ခမဟုတ်ဘူးနော်ဒီဘုံကအမြင်ကတည်းကလက်မကြည့်တော့မဆက်ဆံတော့ဒါဥပေက္ခမဟုတ်ဘူးဗျဥပေက္ခရဲ့သဘောကသူ့ဘောချစ်တာလည်းမဟုတ်မုန်းတာလည်းမဟုတ်ကံသဘောကိုဆင်ခြင်တာချုပ်ဘုံကမေတ္တာထားလို့လည်းမရဘူးကရုဏာပွားလို့လည်းမရဘူး ဝိရိဒပွားလို့လည်းမရကံစင်နေတော့အော်သူလုံးတဲ့ကံသူခံပါပဲရသော်မကောင်းတာလုပ်နေပုဂ္ဂိုလ်မကောင်းတာပြောနေတဲ့ပုဂ္ဂိုလ်စိတ်ထားညံ့တဲ့ပုဂ္ဂိုလ်အဲ့ဒါကသူ့တူဖက်မိုက်ရှာမလို့အဲ့ဒါကစိတ်ထားမတိုင်ဒေါသဖြစ်တတ်ဟောသူမကောင်းတာလို့သူပဲခံပါပဲငါမကောင်းတာလို့ငါပဲခံပါပဲသူမကောင်းတာပြောသူခံပါပဲကံတရားဆင်တယ် အလုံးသောတ attva တွေကံသားလျင်ကိုယ်ပိုင်ဥစ္စာရှိကြလေသည် အလုံးသောတ attva တွေကံသားလျင်ကိုယ်ပိုင်ဥစ္စာရှိကြလေသည်ကမ္မတဘောကမ္မတကဆင်ញံတော်အလုံးသောတ attva တွေကံသာကိုယ်ပိုင်ဥစ္စာရှိကြလေသည်အလုံးသောတ attva တွေကံစီမံတိုင်းသာဖြစ်ကြလေသည်ကြိုက်တယ်လို့ပြောပါ အလုံးသောတ attva တွေကံစီမံတိုင်းသာဖြစ်ကြလေသည်အလုံးသောတ attva တွေကံစီမံတိုင်းသာဖြစ်ကြလေသည်ခုနမေတ္တာဘုရားတော်ဝင်တော့ဘုရားရှိခိုးသူတို့ပြန်တယ် မေတ္တာပို့လို့လည်းရအောင်လေပို့လိုက်ကြအောင်မေတ္တာကြဓာန်လူကြီးပုံကိုယ်တွေအတူနေတဲ့ပုံကိုယ်တွေမေတ္တာထားတော့ကာယကမေတ္တာလည်းထားတယ်ဝစီကမေတ္တာလည်းထားတယ်မနောကတကယ်အကျိုးလိုလားစိတ်လည်းထားအလုံးသောတ attva တွေပေယံကိညာပါစေ။ဒါမို့အလုံးသောတ attva တွေပေယံရဲ့ကင်းကွာကျမ်းမာလို့ချမ်းသာကြပါစေ။ အလုံးသောတ attva တွေဘေးအန္တရာယ်ကင်းကွာကြမ်းမာလို့ချမ်းသာကြပါစေအလုံးသောတ attva တွေဘေးအန္တရာယ်ကင်းကွာကြမ်းမာလို့ချမ်းသာကြပါစေ။ ပြီးတော့ကိုနှစ်သက်တဲ့ကမ္မနာကိုစတင်မွားများလို့ရပါပြီ။မွားများတဲ့ကစမောကစားတော့အာယုံနဲ့မရှိမကက်ချင်ဘူးကြကောက်ကြိုးစားဘုရားကမိတ်တာတာကခုနကဘုန်းကြီးပြောခဲ့ပါတယ်ဟူဟီယာနဲ့ပတ်သက်တယ်တတိကဘုတ်တဲ့ဝိရိယလိုပါတယ်နမဝိုင်းမှာဝိရိယဆိုတာထာမဝါကိုဆောင်အားစိတ်ဆွမ်းအားလို့တယ် ကိုယ်ကလည်းခါမမတာအကောင်းလည်းမမတာခြေတော်တစ်ဘက်ကမတက်စီအထက်တိုင်းလေးညော့လေးညော့လေးမိလို့ထိုင်လို့မကောင်းနာကျင်တိုင်းကိုယ်ဆွမ်းလည်းအတိရှိစိတ်ဆွမ်းမှာမကက်ကောင်းလို့မရရအောင်လုပ်မယ်ဒါကိုဘုန်းကြီးတို့သာမဝါဆိုထက်ကလာများဖွင့်ပါတယ်နောက်ဝိရိယတစ်မျိုးကဒါနလပတ္တကမော ဆွဲမြောင်တော့ဒီအောင်မှာကတ်တော်မြဲတော်တော့ကတ်တော်မြဲတော်ရင်တော့ထူးကြောင်ကြောင်ဆိုင်နေတော့အဲ့ဒါလွန်သွားတာဓမ္မကတ်အောင်တော့မကတ်မချင်းငါနောက်မဆိုးဘူးမရရအောင်လို့အာနိခိတဒူတော်ဥဒလေတုဓမ္မေကောင်းတဲ့ရာမှန်မြတ်နောက်မဆုတ်တာလက်မြောက်အရှုံးမပေးဆန်တော့ အဲ့လိုလုံရင်လုံရင်နဲ့မတ်စိန်အောင်နဲ့ကတ်သွားပြီဆိုမှတ်လို့ကောင်းလာတဲ့ခါကျတအားမဆိုင်ရဒါလေးကတ်ကြည့်ရအတိလေးကတ်ကြည့်ချို့ကြမှတ်ကတ်သွားပြီဆိုတော့အားဆိုင်လိုက်တဲ့ခါစိတ်ကလွန်သွားပြီစိတ်တွေထွက်ထွက်နေတယ်ကြိုးစားပြီးလောက်ပါ လက်သက်ကူချိန်ကလတ်သက်မြမှာသူတော်ကောင်းတရားနဲ့နေရင်ကိုယ်လည်းချမ်းသာတယ်တတ္တဝါတွေလည်းချမ်းသာမှုရစေတယ် လူကောင်းတရားတွေဆိုတတ္တဝါတွေငြိမ်းမှုဖြစ်စေတယ်သူယုံမှတရားတွေတော့တတ္တဝါတွေကိုပူလောင်မှုဆင်းရဲမှုဖြစ်စေတော့ဘုန်းကြီးတို့သူတို့ကောင်းတရားတွေများများတည်အောင်ရှိနေအောင်လုပ်ရမယ် Thank you. ရှင်နိုင်ထွက်ပြီးသားเนาะဘုန်းကြီးတို့တရားနာကြအောင်အလုံးနှစ်တကူမှာဘေးရန်တွေကင်းကွာကြမှာချမ်းသာကြပါစေဘုန်းကြီးတို့တရားနာကြအောင်เนาะနှစ်ပိုင်းမှာကျတော့အလုတ်ပေးတရားဟောဖို့ပြောတာပါအလုတ်ပေးတရားနဲ့ပတ်သက်ဒီနေ့ဥရိပါဏတာပါဠိတော်မှာလာတဲ့ဗတ္တိကရတသုတ် တော်တော်ရဟန်းတော်တွေညပိုင်းမှာဟောတဲ့တရားတွေကောင်းသောညခင်းပေါ့ခုတော့မနေ့ပိုင်းတော့ကောင်းသောနံကဲနန္ဒခင်းတရားပေါ့အဲ့ဒီတရားလုပ်ပြီးတရားဟောမယ်ဗတ္တကောင်းသောဧကတိရတ္တညက်ကောင်းသောညခင်ဖြစ်ပါစေဘုရားရှင်တောက်ဒီမျိုးစေတုံအကြောင်းမှနေတဲ့ချိန်ပေါ့ရဟန်းတော်များဟောအလုပ်ပြီးတရားပါပဲအတ္တိတံ နွားနာကမေယဒီတရားဘာဖြစ်လို့ဘုန်းကြီးပါဠိရွတ်ပြလဲဆိုချုပ်ဆရာတော်ကြီးဒီတရားတွေထောက်ထားပြုပြီးတော့ရှုတာတွေရှိလို့အတိတ်ကိုလည်းအစင်မလိုက်နဲ့တရားမှတ်နေတဲ့ကစိတ်ကအတိတ်ရောက်ရောက်ရောက်ရောက်သွားတယ်အဲ့ဒီနောက်ကမလိုက်ရအောင်လို့ပြောတယ်ဘုရားတော့သူ့အတိတ်ပဲတန်ပြောမယ်နော်နောက်မှာဘုန်းကြီးကျက်ချက်ဘုရားအနောက်အောက်မှာလည်းအကျက်ထဟောထားပြီးတော့နပတိ ကင်ခေနာဂတံအနာဂတ်ကိုလည်းမမျှော်လင့်ရဘူးအတုတကအနာဂတ်လည်းမမျှော်လင့်နေရဘာဖြစ်လို့လဲဆိုတော့တဲ့ယရတီတံပေနန္တံအတိတ်ဆိုတာလေအတိတ်ကိုစင်မလိုက်နဲ့အတိတ်ကိုမြန်မြန်မတွေးနဲ့ဘာဖြစ်လို့လဲအတိတ်ကပြီးပါပြီချုပ်ပြောက်သွားပြီနဗရိကင်ကေနာဂတံနာဂတ်ကိုလည်းမျှော်လင့်ပြီးအမထုတ်အောင် ဘာဖြစ်လို့လဲဆိုတော့နာဂဆိုတာမရောက်လို့မရောက်သေးလို့ပထမဆုံးဒီအကြောင်းအရာဘုရားအောက်မှာကြာကျေဟောသွားတယ်ဘလို့အတိတ်ကိုမျောအတိတ်ကိုဆင်လာပြီးအတိတ်ကိုမျောပြီးတော့နော်အတိတ်ကိုပြန်တွေးပြီးတော့ရှုမှတ်နေတယ်ဆိုတော့ဒီထဲမှာတော့ဘုရားတော့အတိတ်တော့ငါဘလို့ ရုပ်ရည်ဆင်းရှိကမှငယ်တုန်းကဘဝတွေပေါ့ဗျာငါငယ်တုန်းကဘယ်လိုရုပ်ရည်ဆင်းရှိခဲ့လဲဟာတိတ်လာတာတိတ်လာတာအစာရုပ်ကိုရုပ်ကိုမြန်လို့တာကိုသားသမီးလေးတွေငါသမီးတွေငယ်ငယ်တုန်းကဘလိုလာတာဘလိုရုပ်ချော့တာအစာရုပ်ဒါအတိတ်ရုပ်တွေပြန်ပြီးတော့တွေးပြီးစဉ်းစားတာနှစ်သက်တာအဲ့တော့အတိတ်လိုက်တယ်လို့ခေါ်တာ တရားထုတ်တဲ့ခါကျတော့ဒါတော့ဘုန်းကြီးတို့စာတိုင်းပြောတော့တရားထုတ်တဲ့ခါကျတော့တချို့ကငကုံတို့ကအထုတ်ခဲ့ဘူးတယ်ငကုံတို့ကအထုတ်ခဲ့ဘူးတာတွေပြန်မပြောငါဘယ်နေတော့ဘယ်တော့ကဘယ်မှာသွားအထုတ်တာငါအခုအဲ့လိုလည်းမဖြစ်သေးဘူးအဲ့လိုအတိတ်ကိုပြန်ပြန်ပေါ်တတ်တယ်အစင်မလဲရဘူးဆိုမမှရဘူးပြောတာမို့အတိတ်ကိုရပ်တော့ပြန်လို့ရတယ်ဟိုမှာရှင်အဂုဏိမာလာကြီးဆိုသူလူပေါင်းတစ်ထောင်ကျော်လောက်တတ်တာအဲ့ဒါကပြန်ပေါ်တာပဲအတိတ်ကလည်းမပေါ်နဲ့ဆိုလို့လည်းမရဘူး အဲ့ဒါကိုရအောင်မှတ်အဲ့ဒီအတွေးစိတ်လေးကိုသိပြီးမှမှတ်ရတယ်မှတ်ရင်သူကရပ်သွားလိမ့်မယ်ဒီအတွေးစိတ်လေးကိုသိပြီးမှရင်သူကပေါ်ပြီးပေါ်ပေါ်ပြီးပေါ်ပေါ်ပြီးမြောက်ကျတော့နိုင်သွားလိမ့်မယ်ဒီလိုတာမန်လေးတွေးတယ်တွေးတယ်စဉ်းစားတယ်စဉ်းစားတယ်မှမရဘူးပြမပြဘူးအဲ့ဒါလေးမှတ်ထားဒီချို့ကြောင့်မဟုတ်ဘူးအဲ့ဒီအတိတ်အတွေးရုပ်တွေအတွေးစိတ်တွေပေါ်လာတယ်အနာကတွေးတာတွေပေါ်လာတယ်အတင်းချုပ်ထိတ်ချုပ်ထားတယ် ဟာအတိတ်တွေးလိုက်လက်မကောင်းတော့ပြစ္ဆုတ်ပါအာယုံမှာအတင်းစုတ်ကမှအဲ့လိုမလုပ်အောင်ဒါကြောင့်ဘုန်းကြီးတို့မြောက်ကလာပါရှုံးမင်းဆရာတော်ကြီးစိတ်တနုပဒနာဇောင်းပေးပြောတယ်ဆရာတော်ကြီးအဲ့ဒီဆရာတော်ကြီးစကားသိကြိုက်တယ်ဘုန်းကြီးချုပ်မရှုနဲ့လောက်မရှုနဲ့ဆိုအဲ့ဒါမျိုးအတွေးတွေပေါ်လာအတင်းထိတ်ချုပ်ထားတာအတိတ်တွေးတွေပေါ်လာအတင်းချုပ်တာအနာကတွေးတွေပေါ်လာအနောက်ကဒါမျိုးမှဖြစ်မှဖြစ်ပါအောင်မလားအတိတ်တုန်းကဘုန်းကြီးတို့ဒီနေရာမှာအထုတ်ခဲ့တယ် ဩကောင်းကောင်းမုံမုံကိုငြိမ်းချမ်းချမ်းနဲ့အားထုတ်လို့ကောင်းလိုက်တာအခုအဲ့လိုကတခါမှမတွေ့မတွေ့တော့အနာဂတ်ကိုဒါမျိုးမျောနေဟောငါနောက်တွေ့ဒါမျိုးတွေ့မှတွေ့ပါမလားရမှရပါမလားဒီတွေးတွေလည်းပေါ့တချို့ຢာတွေတွေးတွေပေါ်တော့ရှုမရှုမှတ်ဘူးအတင်းထိန်ချုပ်တာအဲ့လိုမလုပ်ပါနဲ့ချုပ်မရှုနဲ့ဆိုတော့ဒါပါဒီမှာအတိတ်အတွေးကိုအစင်မလိုက်နဲ့ပြောမမှတ်နဲ့ပြောတော့မဟုတ်နော်ဖြစ်နေမှာပဲဘုန်းကြီးတို့ထိန်ချုပ်လို့မရဘူး အနာဂတ်တွေကလည်းမျောလင့်နေမှာပဲနော်နာဂငါဒါမျိုးရမှာရအောင်လားဖြစ်မှာဖြစ်ပါအောင်လားမျောလင့်ချက်တွေရှိတယ်ဘုန်းကြီးတို့လည်းဖြစ်တာဒါတွေကိုချုပ်မထားနဲ့နာဂတွေးပေါ်လာရင်နာဂတွေးကိုလည်းရအောင်မှတ်ပါအတိတ်တွေးပေါ်လာရင်အတိတ်တွေးကိုလည်းရအောင်မှတ်ရဆိုရအောင်ဆိုဒီတိုင်းရဆိုလို့တော့မရဘူးပေါ့ဗျာသိအောင်လို့ပါတွေးနေတဲ့စိတ်တွေသိပြီးမှမှတ်သိပြီးမှကြိုက်တယ်လို့မှတ်ပေါ့ဗျာတွေးရင်လည်းတွေးတယ်စဉ်းစားရင်လည်းစဉ်းစားတယ်ပေါ့ဒါမျိုးကြိုက်တယ်လို့မှတ် သိပြီမှမှန်သူကပေါ်ပြီးပြောက်ပေါ်ပြီးပြောက်ပေါ်ပြီးပြောက်နိုင်တယ်ကြားတဲ့ခါကျစာဝဲတော့နည်းနည်းခက်တော့ပေါ့သူနောက်ပိုင်းကျတော့မှတ်ပါများတော့နိုင်တချို့ဆိုရင်တွေးရမြန်နဲ့သိရချက်ချင်းပြောက်သွားအဲ့လိုမျိုးဖြစ်လာဒါဒါကိုစိတ်တ ानु ပနာလို့လည်းခေါ်တယ်နော်အတိတ်တွေးတို့အနာဂတ်တွေးတွေဆိုစိတ်တ ानु ပနာဒါလည်းမှတ်ပေးရမယ်တခါတခါကျအဲ့ဒီဟာတွေကိုဖြစ်ကြောမရှိစီအောင်ဘုန်းကြီးတို့ပုရုဇဉ်တဘာဝပုရုဇဉ်နယ်ပယ်မှာရှိတဲ့ပုဂ္ဂိုလ်ဖြစ်ကြောရှိနေတွေးနေအတွေးရမဆုံးနိုင်ဘူး နေပဲဒီကြောင့်ပဲတွေ့ဒီနာကကြောင့်မဆုံးတာဖြစ်ကြောရှိနေတာပေါ့ဗျာမဟုတ်ဆရာတို့ပြောပြောရင်တော့နော်အရိယာသူတော်ကောင်းများကြအရိယာကိုဖြစ်ဖြစ်ချင်းသောတာပန်တို့ကြတော့ဖြစ်ဖြစ်ချင်းသိလိုက်တော့ဖြစ်ကြောတူသွားတယ်ဘုန်းကြီးတို့လည်းလုံးလို့ရတယ်လေဖြစ်ကြောတူအောင်ခုနလိုသိပြီးမှရှုမှတ်ရင်ဖြစ်ကြောတူမှာပဲအဲမရှုမှတ်ရင်တော့ဖြစ်ကြောရှိနေတာပဲဘုန်းကြီးလေးကအတူတူပဲဝိမခန္ဓာရှိတာပဲနော် ဒေါသမကျင်တတ်တဲ့တွေးတွေလည်းတွေးတာပဲကျင်တတ်တဲ့တွေးတွေလည်းတွေးတာပဲနော်ဒီမှာတော့ဘုရားကအဲဒီမှာနှစ်သက်ဆရာတွေမနှစ်ဆရာမနှစ်သက်ဆရာတွေလည်းတွေးတယ်နော်ပြန်ပေါ်လာတတ်တယ်မကျင်တတ်ဆရာတွေကိုတယောက်ကဟိုပြောခဲ့တာဆိုတာဆိုခဲ့တာတွေလုပ်ခဲ့တာတွေပြန်ပြန်ပြန်ပြန်ပေါ်လာအဲ့ဒါလေးသိအောင်မသိပြီးသိသွားရပ်သွားလည်းမရပ်သွားပြီးဆိုမှကိုယ့်ရဲ့ပင်တိုင်အာယုံ ပြန်လာ အနာဂတ်တွေးလိုက်ဒီတိုင်းပါပဲအနာဂတ်နော်ဟောနာဂတ်နောင်နာဂတ်မှလည်းငါဒီလိုဟလာငငယ်တော့ကလို့မြန်မြန်မှဖြစ်ပါဦးမလားသူကတော့ဝိညာဉ်တင်ညာတင်္ကာရခန္ဓာ၅ပါးလုံးပေါ်မှာပြောသွားတာပါပဲအတိတ်တော့ကိုကဝိညာဉ်တွေဆိုပါတော့မကောင်းတာတွေကောင်းတာတွေခံစားမယ်မကောင်းတာတွေခံစားမယ်ကောင်းတာတွေခံစားခဲ့ဘူးလေဆိုရင်တော့ငါဒီတော့ဘယ်မှာတော့ဘယ်လိုနေရတာခံကောင်းမှုချမ်းသာခံစားရတယ်ဒါမျိုးလေးတွေပေါ့အော်နောက်ငါဒါမျိုးမှခံမခံစားအောင်မလားကြုံမှကြုံရပါအောင်မလား ဒါမျိုးတောင်းတာဒါဝေဒနာပဲမှတ်သားမှုလည်းဒီဒီလိုပဲအသိဉာဏ်လည်းဒီတိုင်းပဲဝိညာဉ်လည်းဒီတိုင်းပဲဒါမျိုးနော်ဒါကတော့ပြစ္ဆုတ်ပံအတိတ်ပြစ္ဆုတ်ပံအတိတ်နဲ့နာကပေါ့လေဘုရားကဟောတာလားအတိတ်ကိုလည်းဟုတ်လားမျောမလိုက်နဲ့ပေါ့ဗျာဘာဖြစ်လို့လဲအတိတ်ကပြီးသွားရအောင်လို့ရအောင်မှတ်ရှင်အင်္ဂုရိမာလာကြီးလူပေါင်းတစ်ထောင်လောက်တတ်တာတစ်ထောင်ကျော်တာပေါ့ဗျာတညိုးတွေဖြတ်ဖြတ်ပြီးမှတ်တာတော့တစ်ထောင်ကြီးကနေနေ အဲ့ဒီမတိုင်ခင်ကလက်ညှိုးလေးတွေကိုကျိုးနဲ့စီကောင်းမှတ်တာတော့တစ်ထောင်နီးပါးရှိနေပထမသူကစိတ်နဲ့မှတ်ထားတာတတ်လိုက်စိတ်နဲ့မှတ်ထားလဲငါဘယ်နှယောက်ရှိပြီဘယ်နှယောက်ရှိလူသက်တဲ့ပုံကိုဆိုစိတ်ကမငြိမ်ဘူးလေဒါတော့မမှတ်မိဘူးသူပါလေအဲ့တော့သူတတ်တာတစ်ထောင်ကျော်တယ်တကယ်တမ်းကျဒီတရားထိုင်တဲ့ခါကျဓမ္မရုပ်တခါကျပြန်စဉ်းစားအကုန်ပေါ်တယ်အကုန်လောက်ထားတယ်ဒါကြောင့်မို့ပထမဆုံးဒီ တရားထုတ်တဲ့ပုဂ္ဂိုလ်ကသီလဝိသုဒ္ဓိဖြစ်ရမယ်အဲ့ဒါပြောသီလဝိသုဒ္ဓိမဖြစ်ကုန်းပေါ်တယ်ဘုန်းကြီးရောလူရောဘုန်းကြီးတို့ရဟန်းတော်တွေဆိုအာငါအပကြီးကြီးများသိခဲ့လားမသိပါဘူးတရားလည်းအာတက်ကိုမတက်ဘူးဒါမျိုးတွေလျှောက်တန်တရားတွေဝင်ခေါ်အဲကြောင့်မို့သီလပြည့်စုံလို့ရှင်အင်္ဂုလိမာလာနိမတ်တာနော်အင်္ဂုလိမာလာတဲ့ပြီးတော့ငါဟာယဟန်ဖြစ်တဲ့ချိန်ကစပြီးဘယ်သူမှအသက်မတတ်ဘူးပါဘူး ဟောမနေ့ကဒကာကြီးတို့ဓမ္မကြီးတို့ယောဂီတွေသီလခံစောင့်တည်ပြီးပြီဟောငါမနေ့ကစောင့်တည်တာငါမှသီလပြီးဆုံးနေပြီဟိုအရင်နေ့ဟာလေရင်ရက်ကလေမစင်စားနဲ့အရှင်ကုဏီမာလာလိုပဲလက်ရှိလုံနေတဲ့ခြံနေစားပြီးဆုံးဖို့အရေးကြီးတယ်စောစောကမပြီးဆုံးနိုင်တော့မစင်စားနဲ့မနေ့ကစောင့်တည်လိုက်တယ်ကဲဘုန်းကြီးတို့သီလပြီးဆုံးနေဒါပဲလေအဲ့လိုပြီးလုပ်ပြီးဆက်လက်စ조사ထုတ်ရင်ဒါရတာပဲဗျာ။ ငါတော့ပထမဆုံးဖရာအလုပ်ပေးတရားဟောတာဗာလဲဆိုတော့အတိတ်ကိုလည်းဟောပြန်ပြောင်းပြီးတော့မစင်စားနဲ့မစင်စားနဲ့တော့မရဘူးပေါ့ဗျာစဉ်းစားနေပါဒါကိုရအောင်လို့အနာဂတ်ကိုလည်းမမျှော်နဲ့မျှော်ခဲ့တဲ့စိတ်တွေဖြစ်လာရင်လည်းဗာလဲရအောင်လုပ်မယ်နော်ဘာဖြစ်လို့ဖရာကအတိတ်ကိုမြန်ပြီးတော့ မစင်စားစေခြင်းလဲဆိုအတိတ်ကပြီးသွားပြီအနာကလည်းဘာပြီးလို့မပြောင်းလဲစေခြင်းလားလဲအနာကလည်းမရောက်သေးတဲ့အတွက်ဒါကိုမမဟိုမစင်စားမမျှော်လင့်စေခြင်းပြီးမှဗာမိတ်လဲဆိုဒါလေးကင်တာပေါ့ဗျာဆရာတော်ပြုဆရာတော်ရပြစ္ဆုတ်ပန်တဲ့တယ်ရှုရမယ်ဆိုပြစ္ဆုတ်ပန်နင်းစယောယောလည်းရှိတယ်ယံလည်းရှိတယ်နိတိပါဠိတော်မှာတော့ယံဓမ္မပေါ့ဒီဒီဥရံပါဠိ ဒီဒီမေဇိမပါဏတာဥရိပါဏတာပါဠိတော်မှာကတော့ယောဓမ္မလို့ရတထတတဝိပတ္တိပစ္စုပန်ဖြစ်တဲ့တရားတွေကိုထိုထိုပစ္စခဏမှာပဲရှုရမယ်အဲ့ဒီလိုရှုတဲ့အခါမှာအတ္တဟိတအကုပ္ပံတန်တုဝိဒါမနုပြုခေဒါဘုန်းကြီးတခြားဖတ်ပြတော့မဟုတ်ဗျဖတ်ပြခြင်းလို့ဖတ်ပြမဟုတ်ချိုးဆရာတော်ကြီးကတော့ဒါကင်ထားတယ်ပစ္စုပန်တဲတဲ့ရှုရမယ်ဆိုတော့ဒါနဲ့ပြောလို့ ဒါပြောတာနော်ပစ္စုပန်တရားကိုပစ္စုပန်တဲ့တယ်မှာဖြစ်အောင်ရှုရှုပါတဲ့။ဉာဏ်ကြီးကအဲ့ဒီလိုပစ္စုပန်တဲ့တဲ့ရှုမှတ်မှုကိုလည်းတွတ်ဆုတ်တာမရှိအောင်ပျက်စီးမှုမရှိအောင်ဖမ်းမပွားများအထောက်အမယ်နော်။အပေါ်မှာလည်းပြောခဲ့ပါတယ်ခုနကအတိတ်မလိုက်ရောက်ပြောမရှုအောင်လို့ပြောတာမဟုတ်နော်။ဒါကိုရောက်အောင်ရှုရမယ်အနာကလည်းမမျောအောင်ပဲပြောတယ်မရှုအောင်လို့မပြောဘူးဒါကို မျော်တဲ့စိတ်ကိုလည်းရအောင်ရှုခုနကမြောက်ကလာပဆရာရှုမင်းဆရာတို့မိတ်တို့မှတာချုပ်မရှုနဲ့အတိတ်ကြောင်းနာကအကြောင်းတွေကိုထိမ့်ချုပ်မရှုနဲ့ပြီးတော့လုံမရှုနဲ့အဲ့ဒါထိမ့်ချုပ်ပြီးပစ္စုပန်အာယုံမှာကျော်ရှုရှက်ရှုရှက်ကြော်လဖောင်းပြီးအတင်းလောက်တယ်ဒါမျိုးအတင်းကတ်ထားကိုပြောတယ်ထိမ့်ချုပ်ပြီးရှုလို့ရင်ထိမ့်ချုပ်ပြီးလက်ရှိအာယုံရှုမှတ်နေကြအတင်းလောက်ရှုမောတယ်အသက်ရှုကြတယ်အဲ့ဒါမှတ် လုံးမလျှော့တဘာဝတိုက်ရှုအတိတ်ကြောင်းတွေရပ်သွားပြီးအနာဂတ်တွေးတွေပြတ်သွားပြီးဆိုရင်ဘာလုပ်မလဲပစ္စုပန်တဲ့အောင်ရှုအဲ့ဒီမှာပစ္စုပန်တဲ့အောင်ရှုတဲ့နေရာကျတော့တခြားတောက်တဲ့စုမှာဟောတယ်ဒါကြောင့်ဘုန်းကြီးတို့ဒီတရားဟောတဲ့ပုဂ္ဂိုလ်တရားပြတဲ့ပုဂ္ဂိုလ်ဆာဝေပရိယတိပြီးဆုံးမယ်ပြမပြီးဆုံးရင် तू ဘာမှတဏှာရဲနဲ့ပြောရင်မလုံးတော့ဘူးနော်ခုဘုန်းကြီးတို့မဟာနိဒိတာပါဠိတော်မှာဟောထားတာလေးပြောမယ် ဒါဆိုရင်ဘုန်းကြီးတို့ဒါတရားစစ်တခါသုံးတယ်ဒီနေ့ကတော့ဘုန်းကြီးယောဂီတယောက်ဒီအကြောင်းအရာလေးပြောပြပြလိုက်သေးတယ်ခန္ဓာ၅ပါးရဲ့ဖြစ်စဉ်တွေကိုပြောပြတယ်ပေါ့ဗျာခန္ဓာ၅ပါးတွေကဘယ်တော့မှထင်ရှားရှိတာမဟုတ်ဘူးဘယ်လိုပြောသွားလဲဆိုမြတ်စွာဘုရားမဟာနိရိသာပါဠိတော်မှာအတ္တတနာတော်အာယန္တိသင်္ခါရခန္ဓာ၅ပါးယုံနာတရားတွေအတ္တတနာတော်မမြင်ရရတ္တိတာမှာ အာယံဒီကိစ္စံဒီအကြောင်းတိုက်ဆိုင်ပြီးတော့ဖြစ်ပေါ်လာတယ်မမြင်တဲ့နေရာမရှိတဲ့နေရာကနေပြီးတော့အကြောင်းတိုက်ဆိုင်လာလို့ဒီခန္ဓာ၅ပါးယုံ nant တရားတွေပေါ်လာတယ်လို့ဆိုပါတယ်ပြီးတော့ဘာဖြစ်သွားလဲဘင်္ဂကိစ္စံတရားဓတနာဖြစ်ပြီးပြက်ပြီးချုပ်ပြီးချုပ်ပြောက်သွားကုန်သောယုံနာနှစ်ပါးသင်္ခါရတရားတို့သည်အဋ္ဌတနာ မမြင်ရသောအရာဒေတာတို့ကိစ္ဆန္ဒီသွားပြီကိစ္ဆန္ဒီရောက်သွားကုန်၏သူဖြစ်ပေါ်လာပြီးတော့ဒီကချုပ်ပြောက်သွားမမြင်ရတဲ့အရာဒေတာဘယ်သူမှလည်းကြည့်လို့မရအောင်ခုဘုန်းကြီးတန်နေမှာနားတော်ကြီးပေါ်ပြီးပြောက်ပေါ်ပြီးတော့ဘယ်ရောက်သွားမှလည်းမသိအကြောင်းတိုက်ဆိုင်လာတော့ဒကမာကြီးတို့ဒကာကြီးတို့ယောဂီတို့နားလည်းရှိမယ်ဘုန်းကြီးတန်လည်းရှိမယ်ဒီအကြောင်းတိုက်ဆိုင်လာတော့ဘုန်းကြီးတန်နေကြားလာတယ်ပြီးတော့လည်းဘယ်ပြောက်သွားမှမသိရှာလို့မတွေ့ဘူးเนาะအဲ့ဒါမျိုးပြောတယ် ဘာနဲ့ဥမာပေးတာလဲအဲ့ဒီလိုပဲတဲ့ဒီခန္ဓာတရားတွေကဥပ္ပဇံဒီဝေယံဒီဖြစ်လဲဖြစ်လာတယ်ပြီးတော့လဲပျောက်သွားတယ်ဥပမာအဖြစ်နဲ့ဝိဇုတ်ပါရောအာကာတိကောင်းငင်မှာဝိဇုတ်ပါရောလျှက်စီလက်တယ်လို့ပဲလျှက်စီလျှက်စီလက်တယ်လျှက်စီလျှက်စီပြတ်တဲ့ခါမှာလဲဖြစ်ပြီးပြတ်သွားတာအဲ့ဒါလေးဥပမာပေးတယ်ယုံပစ္စုပန်တဲတဲ့ရှုတဲ့ပုံပုံများ ကောင်းကင်မှာလျှက်စည်းလိုက်တယ်ဒကာကြီးတို့ဘုန်းကြီးတို့ကြည်ဘူးတယ်လေယောဂီတို့ကုန်ကြည်ဘူးလားမလက်ခင်လည်းဘယ်နေရာလက်မယ်ဆိုတော့လက်ညှိုးထိုးပြီးပြလို့မရဘူးလက်ပြီးပြန်ရင်လည်းဘယ်နေရာလက်တယ်ဆိုလက်ညှိုးထိုးပြောလို့မရဘူးပြတ်သွားတာဟုတ်အဲတော့လက်တဲ့ချိန်ခါမှာပဲလက်တဲ့ခိုက်တာမှာပဲဒါကိုမြင်အောင်ကြည့်ရတယ်ဘယ်လိုလက်တယ်ဆိုတာသိတယ်ဟိုရှေ့ရှေ့လက်သလားဝိုင်းဝိုင်းလက်သလားချုံချုံလက်သလားအစကြီးလို့ပြောတယ်ဖြစ်နေတဲ့ခိုက်တာမှာဖြစ်နေတဲ့တဘာဝတွေမြင်အောင်ကြည့်ရတယ် ယုံနာသဘောတရားတွေဒီတိုင်းပဲဘုံရင့်တန်အခုကြားနေတဲ့ခန္ဓာအခုနားထောင်ပေါ့ပြီးသွားရင်ဒီမှာဒီခက်ကတော့ရီကော်ဒါတွေအရှိအပြန်နားထောင်လို့ရတယ်ဒါပေမဲ့ပဂရိတန်လို့ရှင်လို့တော့မရဘူးခုပြောက်ခုပြောက်သွားတာနော်ကြားနေတဲ့ခိုက်တံမှာကြားနေတဲ့ခိုက်တံသိအောင်မှတ်ဒါပဲသူပြောချင်တာပစ္စုပန်နော်နော်ပစ္စုပန်တရားကိုရှုမယ်ဆိုပစ္စုပန်တဲ့တဲ့ရှုမယ်ဆိုရင်ဖြစ်ဆဲခိုက်တာမှာပဲသူကဖြစ်နေတဲ့အတိုင်းရှု ဒါကြတော့အတန်ကြရုပ်ပေါ့ဗျာဒီလိုရုပ်ရုပ်ချင်းတော့ပြစ္ဆုတ်ပံတက်အောင်ရှုလို့ရတယ်ဘုန်းကြီးတန်ကိုကြားကြရင်ရှုလို့ရတယ်ဒါကိုပြောတယ်ရုပ်ရုပ်ချင်းရှုလို့ရတယ်ဟောဟိုနာနာချင်းပြစ္ဆုတ်ပံဘုန်းကြီးကြည့်နေတယ်မြင်နေမြင်နေဒါဒါရရှုလို့ရတယ်ဒါမျိုးပြောအနာရရချင်းဒါပြစ္ဆုတ်ပံတက်တယ်ပဲရုပ်ရုပ်ချင်းရှုလို့ရတယ်ဒီနာနဲ့တော့ရှုရတော့ပေါ့ရုပ်ရုပ်ချင်းကတော့မသိဘူးပေါ့စားနေတယ်စားနေတော့ ရုပ်ချင်းရှုလို့ရတယူတယောက်ကထိလာတယ်ဒါမျိုးပြောတယ်ဒါမျိုးကိုလည်းရုပ်ရုပ်ချင်းနဲ့ပစ္စုပန်တဲ့တဲ့ရှုလို့ရတယ်နာနာချင်းနာနာချင်းနဲ့ပစ္စုပန်တဲ့တဲ့ရှုလို့ရခံစားနေတဲ့အချိန်တွေကနာခြင်းကိုခံစားတာပြီးဓာတ်ရိုက်ခံစားမှတ်လို့ရတယ်နော်ရှုလို့ရတယ်ဆိုတော့ကခုနကမှတ်ထားမယ်နော်ပစ္စုပန်တဲ့တဲ့ရှုလို့ရတယ်ဆိုတော့ရုပ်ရုပ်ချင်းရှုလို့ရတယ်နာ နာလောကနေပစ္စုပန်ယောကနေနာနာကနေယုတ်ဒီလိုတော့တဲ့တဲ့ရှုလို့မရဘူးလို့ဆိုလို့တယ်ရုပ်ရုပ်ချင်းရှုလို့ရတယ်နာနာချင်းရှုလို့ရတယ်အဲတော့ဖြစ်နေတဲ့ခိုက်လာမှာဖြစ်နေတဲ့အတိုင်းမြင်အောင်ရှုပေါ့ဗျာဘုဒ္ဓံဘုဒ္ဓတော်ပတ္တတိဆိုတာအဲ့ဒါကိုပြောပါတယ်ဒါကိုဝိသုဒ္ဓိမက်မှာပြောသွားပါတယ်ဒီလိုနေရာစမှတ်ခါစားတွေကတော့အဲ့တိုင်းရှုလို့ရဖြစ်နေတာတွေတဘာဝကို ဖြစ်နေတဲ့အတိုင်းမြင်အောင်ရှုသူကကြဘယ်လိုရှုရမလဲဆိုတော့ဒီ ဖြစ်နေတာလဲဖြူဖြူဖြစ်ဖြစ်ပေါ်နေတာလဲရှုရမယ်ဒါလေးကိုပေါ်ပြီးပျောက်သွားတဲ့သဘောလေးကိုလည်းသိအောင်ရှုရတယ်အဲကြောင့်ညာတင်းစာညာနင်းစာဥဘောပတ္တိဖြစ်နေတဲ့ဝိပဿနာအာယုဒါလေးကိုသိနေတဲ့ဉာဏ်သိနေတဲ့ဉာဏ်လေးကလည်းပေါ်ပြီးပျောက်ပဲဖြစ်နေတာအာယုနဲ့လည်းပေါ်ပြီးပျောက်ပဲအဲ့ဒီနှစ်ခုလုံးဝိပဿတိအိဋ္ဌဒုက္ခနာတ္တမြောင်ရှုဝိပဿနာရှုဖို့အတွက်ဝိသုဒ္ဓိမကထာကရာအဲ့လိုပြောသွားတယ် ခုနကမဟာနိတိတာပါဠိတော်မှာじゃဘာပြောသွားလဲဆိုခုနလျှက်စီလက်တဲ့ဥမာလေးမှတ်ထားနော်ဒါတရားရှုမှတ်တကရေးကြည့်တယ်ပိဿုပန်တဲ့တဲ့ရှုခြင်းကောင်းငင်ကလျှက်စီလက်တယ်လို့ပဲဟိုဖြစ်ပြီးသားပြန်မစင်းစားနဲ့မစစ်ဆေးနဲ့ဟိုဒီနေ့ကဒီတန်းမှာတခါကြီးဘောင်ကဆရာဘုန်းကြီးနောင်တော်ကြီးဒေါက်တာနဝပြအကြောင်းပြောတဲ့ကသူကစီငါလို့ဆိုပါလို့ပြန်ပြီးမစစ်ဆေးနဲ့ဒါမဝေပါနဲ့ ဒါဘဒဝိတလားဒါအဘောဒလားပြန်မစစ်ဆေးရအောင်ပြန်ပြီးကိုယ်မလေးမတည့်ရအောင်ဖြစ်နေတဲ့သဘာဝတည်းမြင်အောင်ကြည့်ရတယ်နော်ပြီးတော့ချုပ်လည်းမရှိအောင်ဒုံကွန်ထိုးပေါ့ဟိုဒါကြီးကိုချုပ်မရှိအောင်လုံမရှိအောင်ဒါတွေလည်းမှတ်ထားဖြစ်နေတဲ့ခိုက်တာဖြစ်နေတဲ့အတိုင်းကြည့်ကောင်းကင်ကလျှက်စီလက်တဲ့ဥမာလိုပဲဒါဖြစ်ဖြစ်ချင်းပြောဖြစ်ပြီးပြောက်သွားတယ်နောက်တာရှာလို့မရရှာနေတော့ဒါဘုန်းကြီးတို့စိတ်ကူးစဉ်းစားမှုပဲဖြစ်ပါတယ်အဲကြောင့်မို့ အာယုံမှာဖြစ်နေတာကဝေလည်းထွက်လည်းပဲဖြစ်ဖောင်းမိမဲ့ဖြစ်ဖြစ်ဝေဒနာပဲဖြစ်ဖြစ်ကုကြားတာပဲမှတ်တာပဲဖြစ်ဖြစ်ဖြစ်နေရခိုက်တာဖြစ်နေတဲ့အတိုင်းသိအောင်မှတ်ပေါ့ဗျာသိအောင်မှတ်တဲ့ခါကျသဘာဝကိုသိအောင်မှတ်တယ်နော်ရုပ်ဆိုရုပ်သဘာဝနာမ်ဆိုနာမ်သဘာဝသိအောင်မှတ်ဘယ်လောက်ဒီသိရမလဲဆိုရုပ်သဘာဝနာမ်သဘာဝလည်းသိရမယ်ကြောင်းရုပ်သဘာဝလည်းသိရမယ်ပြီးတဲ့ခါကျဒီကြောင်းရုပ်ဆက်ဆက်ဖြစ်တဲ့ရုပ်နာမ်သဘာဝတွေရဲ့ပါလေအနေစာဒုက္ခအနတ္တသုံးမျိုးလုံးမြင်အောင်ကြည့်ရမယ်နော် မမြင်လို့ရှိရင်ချိုးဆရာတော်ကြီးများကတော့မြင်အောင်အိဋ္ဌတလဲဒုက္ခတလဲအနာတ္တတလဲဒီလိုရှုခိုင်းတယ်ကိုညံပေါ်မှာမူတည်နေနော်ဆရာသမားတွေကတော့ဟောမှာပဲမေဂိယသုတ်တံတို့ကြတော့အိဋ္ဌမြင်ဒုက္ခမြင်မြင်အနာတ္တမြင်မြင်ပါဠိဆရာတော်ကြီးလောတယ်တရမလာတိဆရာတော်ကြီးလောတယ်မောဂုတ်ဆရာတော်ကြီးလည်းဟောတယ်နောက်နောက်ပိုင်းနောက်ပိုင်းချမ်းမြေဆရာတော်ကြီးတွေလည်းဟောတာပဲဒါကတရားတော်တိုင်ဟောတာဟုတ်ဒါပေမဲ့ဘုန်းကြီးတို့ကအိဋ္ဌကြီးုံနဲ့ နေတခါတလေနေဆဆိုမမြဲတာပဲကိုဘုန်းကြီးသာပေါ်ပြီးပြောပေါ်ပြီးတော့မြင်တာပဲမမြဲတာဒါပဲဒုက္ခလို့မြင်လိုက်သလားအနတ္တလို့မြင်လိုက်သလားဒါတွေပြန်စဉ်းစားရမယ်နော်ဒါကြောင့်မို့ရှေ့ရှေ့ဆရာတော်ကြီးတွေရောမာသီဆရာတော်တို့တကယ်ပညာကြီးဆရာတော်ကြီးကကိုညာအစဉ်ကိုယ်တိုင်ချင်းအသင့်ဆုံးဖြတ်ပါဒါလေးတွေမိတ်ထားကိုညာကဘလောက်မိလဲဘလောက်မြင်လဲဒါရေးကြည့်တယ် ဆရာသမားဟာအိဋ္ဌမြင်နေဒုက္ခလည်းမြင်နေတတ္တလည်းမြင်နေဒါဟောတာပဲလေကိုမြင်မှ မမြင်တော့ဘာမှအတိပဲမရှိမမြင်တော့သမန္တရညာတော့မဖြစ်ဘူးဝိပဿနာညာဆိုသမန္တရညာစတယ်ကြောင်းကျိုးဆက်ဆက်ဖြစ်နေယုံ nant တဘာဝတွေကိုအိဋ္ဌဒုက္ခအနတ္တမြင်အောင်ရှုတာဝိပဿနာလို့ခေါ်တယ်သမန္တရညာစတယ်အဲ့ဒါကြောင့်မို့ဘယ်ရာပဲကြည်ကြည်မြင်တဲ့အာယုံပဲကြည်ကြည်ကြားတဲ့အာယုံပဲကြည်ကြည် အနအာယုံမဲ့ကြည့်ကြည့်စားတဲ့အာယုံမဲ့ကြည့်ထိတဲ့အာယုံမဲ့ကြည့်တွေးတဲ့အာယုံမဲ့သိသိဘယ်ဟာပဲမှတ်မှာပေါ့အနေဆမြောင်မှတ်ဖို့လိုတယ်ဒုက္ခမြောင်မှတ်ဖို့လိုတယ်အနတ္တမြင်ဖို့လိုတယ်ဉာဏ်နဲ့တကယ်မြောင်မြောင်ကြည့်ပေါ့အဲ့ဒါကဘာလဲပစ္စုပန်ရှုတဲ့နည်းလို့မှတ်ထားအဲ့မှာဘုရားဘာဆက်ဟောလဲဆိုဒီလိုပစ္စုပန်ရှုတဲ့နေရာမှာသူကတွတ်ဆုတ်တာမရှိအောင်ပျက်စီးတာမရှိအောင် အဲ့ဒါတော့စနစ်တကျမရှုတတ်တဲ့ပုံကုမျိုးဟာဒီပြစ္ဆုတ်ပံတဲ့တဲ့မရှုတတ်တဲ့သဘောပြောတာပါပဲတွန့်ဆုတ်တယ်ဆိုတာပြစ္ဆုတ်ပံရှုမှုပျက်စီးတယ်ဆိုတာသူကတော့နှစ်မျိုးပဲအတ္တဟိတအတ္တကုတ်ပံရန်လို့တဲ့ဒီလောကမှာအရိယာသူတော်များကိုမမြင်ဘူးအရိယာသူတော်ကောင်းတွေပညာရှိသူတော်ကောင်းတွေသူကသူကမတွေ့ဘူးလေတွေ့ရမယ်ပညာရှိသူတော်ကောင်းတွေတကယ်ကျင့်ကြအထုံးတဲ့ပုံကိုယ်တွေဘုန်းကြီးတို့တွေ့ရမတွေ့လို့ကတော့ သူတို့ရဲ့ဆုံးမမိန့်ကြားတဲ့စကားနားမလဲမရဘူးပေါ့နော်အဲဒီကကြောင့်ဘုရားကြီးသူတော်ကောင်းတွေမသွားဘူးမသွားတဲ့အခါသူတို့ရဲ့ဆုံးမမသိဘူးမသိတဲ့အခါကျခိုးထင်းရရှောက်ကျင့်အဲကြောင့်အမှားတွေကျဖြစ်တတ်တယ်နော်ပညာလည်းရှိရမယ်နော်သူတော်ကောင်းလည်းဖြစ်ရမယ်တကယ်ကျင့်ညာအထုတ်လို့ပညာကြီးသူတော်ကောင်းဖြစ်သွားတဲ့သဘောမျိုးဆိုလိုပါတယ်နော်အချို့ပုဂ္ဂိုလ်ကြဒီလိုတွေသွားမှဝင်လေးတယ် ဒီတကယ်ထင်ရှားတယ်တကယ်ကျင့်တဲ့ပုံကမျိုးဆိုလိုတာနော်ကျင့်တယ်တကယ်လည်းကျင့်တယ်တကယ်သီလလည်းပြည့်စုံတယ်နာမည်ကြီးတာမျိုးဘုန်းကြီးတို့ပြောလိုတာမဟုတ်ဘူးနာမည်ကြီးမှုတဲ့ကျင့်မှုရေးကြည့်တယ်တကယ်ကျင့်မယ်တကယ်သီလသမာဓိနဲ့ပြည့်စုံမယ်ဒါမျိုးပုံကိုယ်တွေဘုန်းကြီးတို့ကသွားမယ်တွေ့ရမယ်ဖူးမြော်ရမယ်ဖူးမြော်ရုံနဲ့မပြီးဘူးလှူလှူယုံတန်းုံနဲ့မပြီးဘူးဘာလို့ရမလဲအဲ့ဒီဆရာတော်ကြီးအဲ့ဒီ ပုဂ္ဂိုလ်ရဲ့အဆုံးအမတရားစကားဘယ်လိုကျင့်ရမလဲဘယ်လိုနေရမလဲဘယ်လိုထိုင်ရမလဲဒီဆုံးမစကားကိုရအောင်ယူနိုင်ရမယ်အဲ့လိုမယူနိုင်တဲ့ပုဂ္ဂိုလ်ကြဒီကျင့်ဤကြံဒီကိုသူကမသိဘူးနားမလည်ဘူးဗျာဒါကို စာပေမှာတော့မလိမ္မာဘူးမယဉ်ကျေးဘူးလို့ခေါ်တယ်ချို့ပုဂ္ဂိုလ်များကြတော့တဲ့ဒီအရိယာသူတော်ကောင်းတွေပညာရှိအရိယာသူတော်ကောင်းတွေကို မတွေ့ဘူးမတွေ့ဘူးမမြင်ဘူး သွားမတွေ့ဘူးပေါ့ဗျာမတွေ့တော့သူတို့တရားတွေကိုမနာရဘူးအဲ့ဒီတရားတွေကိုမနာရတဲ့ခါကျတော့ကြင်ကြံမှုအထုံးမှုပါနားမလည်ဘူးမကြွညင်ဘူးကိုထင်ရကျင့်တယ်ကျင့်တော့ဘလို့ကျင့်လဲဆိုသူကဒီယုတ်တရားပေါ်မှာငါးနဲ့ဆွဲကျင်တာနော်နာရာကျင်တာကိုင်ပူရာဣရာ တောက်နာတင်းနာဆိုတာဒါယုတ်သဘောပဲအဲ့ဒီပူရာဣရာကိုခံစားနေတာမှဝေဒနာသဘောပဲပူရာဣရာ တောက်နာတင်းနာလဲငါခံစားတာလဲငါ မှတ်သားရတယ်ငါဒါမျိုးနဲ့သွားတယ်ပေါ့ဗျပြီးတော့သိတာလဲငါဒီလိုငါနဲ့တွဲမှတ်နေတာမျိုးဟာဒါပစ္စုပန်တရားမှာတွန့်ဆုတ်နေတာပဲပစ္စုပန်တရားတွေပေါ်မှာမရှုနိုင်ဘူးလို့ဒါဆိုလိုတာအဲ့ဒီလိုပုံကုများလဲဒါပစ္စုပန်တဲ့တဲ့မရှုနိုင်တဲ့ပုံကုလို့ဘုရားတိုက်ရိုက်ပြောတော့နော်ပစ္စုပန်တဲ့တဲ့ရှုတယ်ဆိုတော့အဲ့ဒီတရားတွေပေါ်မှာ ငါဆိုရဲဝေဒနာပေါ့လေထူးသဖြင့်ဝေဒနာရှုမှတ်တဲ့ခါမျိုးဆိုရင်ဘုန်းကြီးမနေ့ကလည်းပြောခဲ့ပါတယ်ဝေဒနာရှုတဲ့ခါမျိုးမှာဆိုရင်ကိုကဒိဋ္ဌိခွာခြင်းဒိဋ္ဌိဆိုငါဆိုရဲဖြုတ်ခြင်းပူရာအေးတာတောင်းတာတင်းတာဒါတွေကတော့ရုပ်တဘာဝတက်တက်ပဲငါမဟုတ်ဘူးပူပြီးခံစားတဲ့အေးပြီးခံစားပဲတောက်ပြီးခံစားတဲ့တင်းပြီးခံစားမယ်ဆူပြီးခံစားမယ် ဒီခံစားတဲ့သဘောလည်းငါမဟုတ်ဘူးဝိညာသဘောတက်တက်ခံစားမှုသဘောတက်တက်ပဲမှတ်သားနေတဲ့သဘောလေးကလည်းတင်ညာသဘောတက်တက်ပဲဒီပေါ်မှာရောက်အောင်ချိန်ပေးအောင်ရွယ်ပေးတယ်ဒီသဘောတွေကလည်းကြောင်းကြဆိုင်ပေးတယ်ဒီသဘောတွေကသင်္ခါရသဘောတက်တက်ပဲသိနေတဲ့သဘောလေးကလည်းငါလည်းမဟုတ်ဘူးဒါသိနေတဲ့စိတ်သဘောတက်တက်လေးပဲဒီလိုယုံ nant တဘာဝတွေမြင်အောင် ရှုနိုင်တာမျိုး ချုပ်ပြောရင်တော့ဗောဗျာဒိဋ္ဌိကွာတယ်ဆိုတော့ယုံနာတဘာဝတွေမြင်အောင်ရှုတာပါစကလုံးကတော့အတူတူပါဒါကြောင့်ဘုန်းကြီးတို့ခဏခဏပြောတာကတရားရှုမှရင်ယုတ်တဘာဝနာမ်တဘာဝမြင်အောင်ရှုယုတ်တဘာဝနာမ်တဘာဝမြင်ငါးဆိုတာလို့လို့ကွာသွားတော့ဗောဗျာယုတ်တဘာဝနာမ်တဘာဝမမြင်တဲ့ရွေးရတော့ဘုန်းကြီးရှုလို့မထူပါဘူးငါမကွာငါနဲ့တွဲမှတ်နေအဲ့ဒါဆိုရင်တော့ပြစ္ဆုတ်ပံမှာဟိုတွန့်ဆုတ်သွားတယ်ပြစ္ဆုတ်ပံမှာမရှိဘူးလို့ပြောခြင်း ပြစ္ဆုတ်ပံရှုမှတ်မှုကပျက်စီးနေတယ်လို့ဒီလိုပြောတယ်ဒီတစ်ချက်လည်းကောင်းတယ်နော်နောက်တစ်ချက်ပြောပါမယ်ဒါနှစ်တကူတရားအတွက်ဣစေဝကိစ္စမတ္တပံကောဇင်ညာမရဏသူဝေနာယိနောသင်္ကရံဒေနမဟာဒေနမေစုနာဒီကာတာလေးတော့ခွန်ကြီးတို့မကြမကြတရားဟောတဲ့အခါပြောပြတယ်ပေါ့ဗျာဒါပါလေဆိုတော့ဣဇေဝကိစ္စမတ္တမတဲ့ဒီကနေ့ပြုလုပ်ရမယ်ကိစ္စဒီကနေ့ပဲပြုလုပ် ဒီနေ့သီလစောင့်တည်ခြင်းဆိုတာဒီနေ့ပဲစောင့်တည်လိုက်ဒီနေ့လူကျင်တန်းကျင်တဲ့စိတ်ရှိလားဒီနေ့ပဲထူလိုက်ပါဒီနေ့တရားထုတ်လို့တဲ့စိတ်ရှိလားဒီနေ့ပဲလှုပ်လိုက်ပါဘာဖြစ်လို့လဲဆိုတော့ကောစင်ညာမနနာသူ့ဝင်နတ်ဖြစ်ရမှာဘုန်းကြီးသိရမယ်ရှင်းရမှာမသိနိုင်ဘူးဟောဒီမှာဒကာကြီးဘောင်ခင်ဟိုနေ့မြတ်သူပြောတယ်ဟောသူသိရမလောက်တော့ဖြစ်ခဲ့ဒါမျိုးပေါ့ဒီဟာတွေကအချိန်မရပြန်ဖြစ်နိုင်တယ်ဘုန်းကြီးလည်းဖြစ်နိုင်တယ်ဒကာကြီးဘောင်ကလည်းဖြစ်တယ်ဘယ်သူမှမဆိုဖြစ်နိုင်တယ်လေ ဖြစ်လိုက်ကွာတရားနဲ့နေတတ်လို့တာဒါဒီချိန်မျိုးဖြစ်သွားတာဟုတ်တရားနဲ့မနေရောသွားပြီကြာလာပြီဟုတ်လားတကယ်ရောခင်တော့ပေါ်လာမှာမဟုတ်ဒီဒါဒါတရားရဲ့တကူပေါ့ဗျာတရားဆောက်ဆောက်လိုက်တာဒါဟုဘုရားမိတ်နေအေစီဝကိစ္စမတ္တကောစီညာဘယ်သူမှနဲ့ပြန်တရားမဲ့ရှင်ရမယ်အာမခံချက်မရှိဘူးလေဒီနေ့တရားထုတ်ခွင့်ဒါလို့အထုတ်ခြင်းနဲ့စီအထုတ်လိုက်ကုသိုလ်ကောင်းကိုလုပ်ခြင်းနဲ့စိတ်ပေါင်းလိုက်ချက်ချင်းလုပ်လိုက်ဒါဟုပြောတယ် ဒါလေးမှတ်တာနော်ဒါအရေးကြီးလို့နော်ဒီနေ့လှုပ်ရှားကြည့်တာအချိန်မဆွဲနဲ့ချိန်ဆွဲရင်တော့ဒါတူတူငါငါခံရဖို့ပဲရှိတော့အဲ့ဒါမျိုးချိန်ဆွဲတာမျိုးမလုပ်ပါနဲ့ဒါကိုမိတ်ပါချိန်ဆွဲရင်ခုနပြောလို့ဘာဖြစ်လဲဣဇဝကိစ္စမှာဒါမှလည်းပြန်သိရမယ်ရှင်းရမှာဘယ်မှမသိနိုင်ဘူးဒါမိတ်ပါတော့အဲကြောင့်ကိုဒီနေ့လိုရမယ့်ကိစ္စဒီနေ့အထောက်ကြဒါကိုဖရာမိတ်ပါတော့ နော်ကောဇင်ညာမရဏဘာကြောင့်မို့လဲဆိုအချင်းနောက်တစ်ခုကအကြောင်းပြချက်လေးနာယိနောသင်္ကရဏတိနာမဟာသေရဏမစ္ဆုနာဘာကြောင့်မို့နတ်ဗျာတရားမယ်ရှင်းရမယ်မသိနိုင်ဘူးနောက်အကြောင်းတစ်ချက်ကကျတော့ဘာကြောင့်မို့ဒီလိုဒီနေ့လောက်ရမယ်ကိစ္စဒီနေ့ချက်ချင်းလောက်ချိန်ဆွဲမနေနဲ့လူကျင်လားလူဟုတ်လားသီလဆောက်တည်ရသီလဆောက်တည်ဘာဝနာတွေအားထုတ်ခြင်းလားအားထုတ်ဟောကိုကဘာဝနာတွေအားထုတ်တဲ့ဆင်မျိုးမြောက်ပရိစိတ်ခြင်းနဲ့စိတ် မေတ္တာပို့ခြင်းသာပို့ချက်ချင်းလောက်ရတယ်ခုနှစ်သက်ကူမှာမို့မြင်းရန်တော့ဘာဖြစ်လို့လက်ပြန်သိရမယ်ရှင်းရမယ်မသိဘူးဒါလည်းအကြောင်းပြချက်တစ်ခုနောက်တစ်ခုကအကြောင်းပြချက်ကဘာလဲဆိုတော့ဘုန်းကြီးတို့ဘေးမှာနိုင်နောသင်္ကရဏဒီနမဟာသေရဏမစ္စုနာသင်မင်းရဲ့စစ်တီတွေကဘုန်းကြီးတို့နာမှာဝိုင်းနေတယ်ဒီသင်မင်းစစ်တီတွေနဲ့ဘယ်သူမှအချိန်ချက်လောက်ထားတာမရှိဘူးသင်မင်းသေဘေးတွေကကုစုကယောဂဆိုပြီးဖြစ်ပြီးတော့လည်းဘုန်းကြီးတို့သေနိုင်တာ နော်ဒီထဲမှာအစာရေစာမှားပြီးတော့လည်းသိနိုင်တာပဲခုချင်းချင်းဖြတ်ခလိုက်နဲ့အစာတော့မှားပြီးတော့နော်ဒီထဲမှာဟိုတကယ်ဟိုအတိတရားမရှိတဲ့တွေကဟိုနျူကလ িয়ার လက်နက်တွေဖောက်ခွဲလိုက်လဲချက်ချင်းသိသွားနိုင်တာသွားလာလေးနဲ့ကားအစီရင်ဖြစ်ပြီးလဲသိနိုင်တာအာသိစရာမျိုးတွေအများကြီးပဲနော်စိတ်လက်နဲ့တွေထိပြီးသိနိုင်တယ်မျိုးစုံပဲလေဖြတ်ပြီးသိနိုင်တယ်မျိုးစုံမျိုးစုံ နော်အမူအေးတွေလိုက်မိပြီးသိနေတယ်ငလင်းလင်းလှုပ်ပြီးသိနိုင်တယ်အများကြီးပဲသိခြင်းတရားတွေဘုန်းကြီးတို့ညီပေါင်းမီးလောင်ပြီးသိနိုင်တယ်ရုပ်တရားသိနိုင်တာတွေနော်အဲ့လိုသိပေးတွေကသိမင်းတွေကကိုဘေးမှာဝိုင်းပြီးတော့အဲ့ဒီသိမင်းတွေကဘယ်သူမှချိန်ချက်ပြူထားမရှိဘူးအဲ့ဒါသိမင်းကကျွန်မမသိပါနဲ့ဟုတ်ကျွန်မဘာကုသမမလုပ်လို့ဟုတ်လားနောက်လာမှသိမင်းရခေါ်ပါနောက်နေ့မှခေါ်ပါဘယ်နှစ်နှစ်လောက်နေမှခေါ်ပါဘယ်သူမှသိမင်းကိုချိန်ချက်ထားတာမရှိဘူး အဲ့ဒါလည်းပြောသွားတယ်။ဘယ်သူမှလည်းဒီသင်မင်းကိုနိုင်အောင်တိုက်မယ်ဆိုတဲ့စစ်တီဖို့ပါစုဆောင်းတာတော့မကြည့်ဘူး။သင်မင်းလာတယ်ဒါတော့ဒီမေကနိုင်ငံမှာဆေးပညာတွေဘလောက်ကောင်းကောင်းယောဂါဆိုကြီးဖြစ်လာမကုနိုင်ဘူးဗျာ။သိကြရတာပဲ။နော်။ဒါကြောင့်သင်မင်းကိုငါနိုင်အောင်တိုက်မယ်ပစ္စည်းတွေအာဏာတွေပါဝါတွေနဲ့လောက်တာမရပါဘူး။သူခေါ်ရင်သွားရတာပါအသာတွေလိုက်သွားရတာများ။ယုံပံလို့မရ။သင်မင်းကိုချိန်ချိုက်ထားတာမြည်။ ချိန်တာတော့မရှိဘူးပြီးတော့ကကြတော့တစိုးလက်ဆောင်ပေးတော့သင်မင်းရဲ့ဒီဒေါ်လာ1000ယူပါဒီဒေါ်လာ1000ယူပါအဲကျမကိုဘယ်နေ့မှခေါ်ပါဘယ်နေ့ဘယ်ရက်မှခေါ်ပါဒီလိုတစိုးလက်ဆောင်ပေးထားတာလေဘယ်သူမှမရှိဘူးဒါကိုပြောတာအဲ့ဒါကိုနာယိနောသင်္ကနာဒီနာမဟာသေနနာမေစုနာဘုန်းကြီးတို့နိဗ္ဗာန်ဝင်မှာသိချင်းတရားတွေဝိုင်းနေတယ်ဒီသိချင်းတရားတွေကိုဘယ်သူမှဟုတ်လားဘယ်နေ့ဘယ်ရက်မှသိပါဆိုတော့ချိန်ချက်ထားတာမရှိဘူး နော်လက်ဆောင်ပေးထားလည်းမကြည့်ဘူးဒီသင်္မင်းကိုနိုင်တိုက်အောင်နိုင်ရအောင်တိုက်မယ်ဆိုပုံကိုလည်းမရှိပါဘူးဖရာတို့တော်မှဒါအချိန်ကြတော့ပြိဋိဘံဆံသွားဇူးမှဖရာဆိုတက်တော်တက်တန်းတရားပြီးအောင်တော့နေမသွားပါဘူး80နဲ့ပြန်တော်တော့ပြိဋိဘံဆံတော့ဒါကြောင့်မို့ဘုန်းကြီးတို့တွေလည်းဖရာဆိုင်တဲ့သူတော်ကောင်းတွေသွားတဲ့လမ်းကြောင်းနိဗ္ဗာန်ရောက်အောင်ပေါ့လေအိုနာတိပေးရတော့ကျုံနေမှာဒါကြောင့်ဒီနေ့ လှုပ်တဲ့လှုပ်ထိုက်တဲ့ကုသိုလ်ကောင်းမှုလုပ်တွေကိုဟုတ်လားဆွဲဆွဲမြဲမြဲလှုပ်ကြဖို့လိုပါတယ်အဲ့ဒီမှာမလှုပ်နိုင်တော့ဘုန်းကြီးတို့တွေဒီဘေးကလွတ်အောင်လှုပ်ဖို့ခက်တာပေါ့နော်အဲ့ဒါလေးလည်းပြောချင်ပါနောက်တစ်ခုကတော့ဘုန်းကြီးတို့ဣဇေဝကိစ္စမတောင်ကောဇိညာမရဏသူဝေနာယိနောတင်္ဂရံဒီနာမဟာသေနေနာမေဇုနာဒီကာထာလေး ဒါကတော့နှစ်တကူတရားပေါ့နောက်တာဆက်ပြောတာဗာလဲဆိုတော့ခုရှင်းနိုင်ရခွဲနေနောက်တာကာရာတပုတ်ကြံသေးတယ်နော်ကာရာတပုတ်ကတော့ဗာလဲဆိုတော့နှစ်ပုတ်လောက်အဲတပုတ်ပဲကြံတော့ပေါ့အဲ့ဒါဗာလဲဆိုတော့အေဝံဝိဟာရိအာတာပိအဟောဒတမတန္တိတံတံဝေဗတ္တိကရတောတန်တော်အာစိကတိမုနိအဲ့ဒီလိုအခုပြောတဲ့အတိတ်ကိုလည်း အစင်မလိုက်နဲ့မျောမလိုက်နဲ့အနာဂတ်ကိုလည်းမျောတွေးမလိုက်နဲ့အတိတ်အတွေးတွေပေါ်လာရအောင်မှအနာဂတ်အတွေးတွေပေါ်လာရင်ပြအောင်မှအတိတ်တွေးတွေနာဂတ်တွေးတွေရသွားပြသွားပြီးဆိုမှပစ္စုပန်တဲ့တဲ့အာယုံကိုထီထီမိမိသဘာဝမြင်အောင်ရှုကြောင်းကျိုးမြင်အောင်ရှုကြောင်းကျိုးဆက်ဆက်ပြည့်ဂျုံဏသဘာဝတွေအနေစာဒုက္ခအနတ္တမြင်အောင်ရှုအဲ့လိုရှုနေတဲ့ခါမှာဟုတ်လားရှုကျင်တဲ့စိတ်ပေါင်းခုပဲရှု နတ်ဖြာလည်းတပတ်ခါတွေချိန်မဆွဲနဲ့နတ်ဖြာတပတ်ခါဆိုဘုန်းကြီးတို့သိမဲ့ရှင်းမဲ့ဘူးမအာမခံချက်မရှိဘူး။အကြောင်းကိုလည်းဘုန်းကြီးတို့နိဗ္ဗာန်ဝင်မှာခုနသိခြင်းတရားတွေကဝိုင်းရနေတယ်။ဒီဝိုင်းရနေတဲ့သိခြင်းတရားတွေဘူးမချိတ်ချက်လောက်ထားတာတစိုးလက်ဆောင်ပေးထားပြီးအနိုင်ရအောင်တိုက်မယ်ဆိုတဲ့ပြင်ဆင်မှုတွေဘူးမမရှိပါဘူး။အဲ့ဒါကြောင့်ဘုရားကဗာမိတ်လဲဆိုနေညမပြမပြင်းမကြီးအဟောဒတမတန်တိတာနေရောညအောင် နေ့မှာအထုတ်နေတာကောင်းသောနေခင်းပေါ့ဗျအခုလိုမနက်ခင်းမှာဒီသူတော်ကောင်းတရားနဲ့နေတာကောင်းတဲ့နနက်ခင်းပေါ့ညမှာဒီသူတော်ကောင်းတဲ့နေကောင်းသောညခင်းဒါကိုပြောလို့အေဝံဝိယာဒီအတာပြီးအဲ့လိုမပြင်းမကြီးနေညမပြတ်စ조사အထုတ်နေနေ့ဆိုနေ့ညဆိုညမပြတ်အောင်အထုတ်အောင်တာမအထုတ်အောင်အပူရပြင်းအထုတ်တကယ်ကိုစ조사ပန်းကအထုတ်နေမယ်ဆိုရင်အဲ့ဒီပုံကောဟာခုလို မနက်ပိုင်းဆိုကောင်းသောနတ်နဲ့ခင်းရှိတဲ့ယောဂီကောင်းသောနန္ဒကင်းရှိတဲ့ပုဂ္ဂိုလ်ကောင်းသောနန္ဒကင်းမှာဆိုပါဇာပြောနေမရဘူးရတကယ်နန္ဒကင်းဖြစ်အောင်ကြိုးစားမှနန္ဒကင်းဖြစ်မှာကောင်းသောနေကင်းမှာဆိုပါဇာကတော့ပြောလို့ရတာပေါ့ဗျာကောင်းသောဟုတ်လား happy new year လို့ပြောလို့ရတယ်တကယ်တမ်းကျကိုက happy ဖြစ်အောင်လုပ်မှာ happy ဖြစ်မှာပဲကိုမမမကြင်မဲနဲ့ happy new year ပါဇာကစိုးနေုံလည်းမရဘူးသူများစုပေးလို့လည်းမရဘူးကိုကြင်မှာကိုရတယ်နော် ဘုန်းကြီးဒီကနေ့ကယောဂီတို့မှာ Happy New Year လို့ဆိုလို့ရပါတယ်ခုလည်းဆိုပါတယ် Happy New Year ဒီလိုသွားဒီလိုပြောအောင်လည်းကြားတဲ့ခိုက်တိုင်းလည်းနည်းနည်းပြုံးပါတကယ်တော့တနစ်ပါလို့ဘယ်ပြုံးနိုင်ပါလဲကိုယ့်အကူပြုံးအောင်လုပ်မှပြုံးမှာနော်ခုနတရားတွေအမြဲမပြတ်အထုတ်နေရင်ဟုတ်လားကိုယ့်အကူလည်းဟုတ်လားကောင်းသောနိုင်နေခင်ကောင်းသောနေယူရာ Happy New Year ဆိုတဲ့အတူတူပါပဲနော်အဲ့လိုဖြစ်အောင်ကြိုးစားအထောက်နိုင်ကြသဖြင့် မဲ့ညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဘုန်းကြီးတို့ရှေ့တန်းကပုံကုံများကကြတော့အိယာမှာမိုးချုပ်သွားပြီเนาะဒါကြောင့်မို့ဆူတောင်းပြီးတော့ရေသုံးချများပြီးဝင်မယ်အလုံးလိုက်ဆုံးမယ်เนาะဣဒံမေပုံညာဣဒံမေပုံညာ နိဗ္ဗာန်တာနိဗ္ဗာန်တာပစ္စယောပစ္စယောဟောတုဟောတုရှင်ဖေယရှင်ဖေယတပိတော်ဤတပိတော်ဤဤကောင်းမှုသည်ဤကောင်းမှုသည်မဉ္ဇဏ်ဖုန်ဉဏ်မဉ္ဇဏ်ဖုန်ဉဏ်နိဗ္ဗာန်ဤနိဗ္ဗာန်ဤအကြောင်းထောက်ပံ့အကြောင်းထောက်ပံ့ရှိရပါလိုဤရှိရပါလိုဤရှင်ဖေယရှင်ဖေယ ဣဒံမေပုံညံဣဒံမေပုံညံတဗ္ဗတတ္တာနံတဗ္ဗတတ္တာနံဘာစီမာပါစေမဤကောင်းမှုဤကောင်းမှုဤကုသိုလ်ဤဤကုသိုလ်ဤဝေစုအလုံးကိုဝေစုအလုံးကိုမိဘဆရာသမားမိဘဆရာသမားဆွေမျိုးသားချင်းတို့အား၎င်းဆွေမျိုးသားချင်းတို့အား၎င်းအလုံးသောအလုံးသောတတ္တဝါပေါင်းတို့အား၎င်းတတ္တဝါပေါင်းတို့အား၎င်း အဲမေတ္တာရပ်ခံမှာခြင်းပါတယ်ဘုန်းကြီးရဲ့နောင်တော်ကြီးဘုန်းကြီးကိုလည်းမြတ်ပေးဝေခြင်းပါတယ်လိုက်ဆိုပေးပါပြန်လွန်တော်မူပြီးဖြစ်သောပြန်လွန်တော်မူပြီးဖြစ်သောဆရာတော်ဥဒ္ဓမဘီအား၎င်းဆရာတော်ဥဒ္ဓမဘီအား၎င်းဒေါက်တာဥဒ္ဓမဘီအား၎င်းဒေါက်တာဥဒ္ဓမဘီအား၎င်းအမြတ်ပေးဝေပါ၏အမြတ်ပေးဝေပါ၏အလုံးသောအလုံးသောတတ္တဝါပေါင်းတို့သည်တတ္တဝါပေါင်းတို့သည်ဆွေမျိုးသားချင်းပေါင်းတို့သည်ဆွေမျိုးသားချင်းပေါင်းတို့သည် ဤကုသိုလ်အလုံးကိုဤကုသိုလ်အလုံးရရှိခံစားကြ၍ရရှိခံစားကြ၍ကိုယ်စိတ်နှပြကိုယ်စိတ်နှပြကျမ်းမာကျမ်းမာချမ်းသာကြသည်ချမ်းသာကြစီဖြစ်ကြပါစေကုန်သတည်းဖြစ်ကြပါစေကုန်သတည်းကုသိုလ်အမြအမြအမြလူတော်မူကြပါကုန်လော သာဓုသာဓုသာဓုကုသိုလ်မြတ်မြတ်မြတ်ယူရောဘူရာဘောဂုံလောသာဓုသာဓုသာဓုဤကုသိုလ်မြတ်မြတ်မြတ် ယူရောကြကုန်သောသာဓုနာဓုသာဓုဒီပါဆွေမျိုးသားချင်းနေတော့ဒီနှစ်တကူမှာအမျှလေးပေးဝေပေးပါခုပြုတဲ့ကုသိုလ်ကောင်းမှုလေးတွေအိတ်တော်မယ်ဆိုရင် ရှေ့တန်းပုဂ္ဂိုလ်တွေအမှတ်တတိလေးနဲ့အိတ်ပါစဉ္ညာလေးလျှောက်မိတ်ပြောသိပြီးတော့မှအမှတ်တတိလေးနဲ့အိတ်ဘုန်းကြီးတို့ဒီဘက်ပိုင်းကပုဂ္ဂိုလ်များကတော့ ဆက်ပြီးတော့မှတ်အောင်နော်ဒီနေ့နေ့တိကူဆိုတော့ကြိုးကြိုးဆဆလေးမှတ်ပါအမှတ်တရလေးမလို့အောင်ခုစဉ္ညာရှောင်းမှမယ်ပြီးတဲ့အခါကျမှဘုန်းကြီးတို့တရားဆက်မှမယ်နော်တင်ပါဗျာ